နေရသာသနာတော်နှစ်2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇူလိုင်လ14ရက်လောက်ကြာနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္မထာလဆင်သိဏငါနေပြီးတော့သဘောတရားရာပိုင်းဥချချက်346ချိန်346 အဲ့ဒီသဘောတရားရေရာအပိုင်းနေနဲ့ဘုန်းကြီးတို့အသုံးချကျင်လန်းမြပဒံပိုင်း89အတိပစ္စယပိုင်းကြောင့်အောက်ရပစ္စယပိုင်းတဲ့ဒီနေ့ဒီတရားတော်တွေကိုဆက်လက်လေ့လာကြမယ်နော်ဘုန်းကြီးတို့အရင်ပတ်တွေကအတိပစ္စယအတိပစ္စည်းကြောင့်ပြောတယ်အတိပစ္စည်းဆိုတာပစ္စုပန်ဥပါတိပင်နေနဲ့ထင်ရှား ရှိတဲ့သဘောပေါ့ပစ္စုပန်အနေနဲ့ထင်ရှားရှိတဲ့ခိုက်တံမကြည့်စုပြုတ်တဲ့သဘောကိုအတိပစ္စည်းလို့ခေါ်ပါတယ်ဒီအတိပစ္စည်းနဲ့ပတ်သက်ဘုန်းကြီးတို့ရှင်ဘက်ကပြောပြီးသွားပြီဒီနေ့ပါဆက်ပြောမလဲဆိုအောက်ကိုဆက်ပြီးတော့မှတ်စုဆက်ကြည့်မယ်အတိပစ္စည်းသဘောကိုနားလည်ရရင်အကျိုးဆိုပြီးအဲ့ဒါလေးကြည့် အရင်ဘက်ကဘုန်းကြီးဒီပြည်စည်းနဲ့ပတ်သက်လို့တော်တော်များများဆုံးလုံးနေနေပြောသွားတယ်။အဲသူတို့ဒီအတ္တိပစ္စည်းနာဥက္ကဋပစ္စည်းကတူးနေတော့ဥက္ကဋပစ္စည်းကြတယ်ဒီပါဠိလေးတွေအတိမလေးထိုင်တော့ပြန်ပြောပါလောလောဆယ်တော့ဒီအတ္တိပစ္စည်းသဘောထိပ်ပဲနားလေရရင် အကျိုးဒါလေးလေးလာနော်ဒီအတ္တိပစ္စည်းကိုသဘောပေါက်သွားရင် တန်တတိပညာတမူဝပညာတန်ဌာနပညာဒီပညာသုံးပါးပယ်နိုင်တယ်တန်တတိပညာဆိုဘုန်းတို့ခဏကူမှာယုတ်တရားနန္တရားတွေအစင်မပြတ်ရှင်းတော့အစင်မပြတ်ဆက်တိုက်ဖြစ်အဲ့ဒီပုံမှာဘုန်းတို့တဏှာပညာငါတို့ကယောက်ျားမိမနဲ့ထင်မှတ် တမူဝပညာယုတ်တရားပဲဖြစ်ဖြစ်နံတရားပဲဖြစ်ဖြစ်တခုတည်းဘယ်တော့မှမဖြစ်ဘူးယုတ်တရားဆိုလဲသူကအဝိနိဘောကရှစ်ခုပေါ့လေအထူးကြီးအာဝေရောဝါယောဆိုတက်ကြီးလေးပါးနေတကွာမုဏကန္နာရတဩဇာဒီအဝိနိရှစ်ပါး အဲ့ဒီအရာအနည်းဆုံးတွဲဖြစ်နေဒါပေမဲ့ဉာဏ်နဲ့မသိနိုင်တော့အဲယောက်ျားပဲဒါမျိုးကဒါငါသားပဲငါသမီးပဲငါချောင်းပဲငါကံပဲဒီလိုထင်တာနန္တရားတွေလည်းဒီတိုင်းပါပဲနန္တရားတွေလည်းဘယ်တော့မှတကူလည်းမဖြစ်ဘူးမြင်သိစေဖြစ်ပြီးသူနဲ့တူစေတသိက်သာစေတသာနာစေခုနှလုံးကတွဲဖြစ်တာနည်းဆုံး6 block တွဲဖြစ်တယ်ဉာဏ်နဲ့မမြင်တော့ဘုန်းကြီးတော့အပေါင်းစုအနေနဲ့မြင်တော့ ဖြစ်စဉ်တွေကစက်တိုက်ရုပ်တွေနဲ့စက်တိုက်ဖြစ်နေတော့မနည်းမြင်လာငါပဲဒီနေ့မြင်လာငါတန်တတိပညာနေဒီလိုထင်တယ်သမုဟပညာနေလည်းထင်တာအဲ့ဒီပုံမှာတခါမဟာတိဘယောက်ျားမိမသာသသာအယုံသမီးအယုံပစ္စည်းအယုံကြောင်းကံအယုံပုခဏဒီလိုအမျိုးမျိုးတွေထင်မှတာပေါ့ဗျာအတ္တိပစ္စည်းသဘောကိုဘုရားပိုင်ပိုင်နိုင်နိုင်ဉာဏ်နဲ့ဝိပဿနာဉာဏ်နဲ့မြင်မယ်ဆိုရင်တော့ ဒီပညာသုံးပါးကပျောက်သွားတာပေါ့လေအရိတ္တတွေဒီယုံနာတရားတွေချင်းချင်းကျေစုပြုနေတဲ့အတွက်လက်ခြေပုံသဏ္ဍာန်တို့ခေါင်းပုံသဏ္ဍာန်တို့မျက်နှာပုံသဏ္ဍာန်တို့အဲ့ဒီလိုစံကြတဲ့နမိတ်မျိုးမျိုးတွေဖြစ်နေတယ်လို့ထင်တော့မျက်နှာလေးကဘယ်လိုခြေောက်လေးကဘယ်လိုဟုတ်လားခန္ဓာကိုယ်ပုံမှန်တန်ဘယ်လိုဒီလို နမိတ်တဏ္ဍာမျိုးမျိုးတွေထင်မှတ်တာ တကယ်တမ်းကျဒီယုတ်တရားနန္တရားပြစ္ဆုတ်ပါအနေနဲ့တခုတည်းဒီကအဓိတ္တိဖြင့်ဖွဲ့ဆက်ကျေးဇူးပြုထားခြင်းကြောင့်ဒီနမိတ်ပုံသဏ္ဍာန်မျိုးမျိုးဆန်းကြရဖြစ်နေအဲ့ဒီပစ္စည်းပေါ့တေချာပိုင်ပိုင်နိုင်နိုင် မြင်သွားမယ်ဝိပဿနာဉာဏ်နဲ့မြင်သွားမယ်ဆိုစစုံကပြောခဲ့နမိတ်တရားလိုလိုပျက်စီးပျောက်ကွယ်သွားတယ် ဒါကြောင့်အချင်းချင်းပစ္စည်းပစ္စုပန်အနေနဲ့ဆက်ဆက်ခွက်ဆက်ချိတ်ဆက်ထားတဲ့ပရမတ္တတရားခြေစွအတ္တိတတွေသိမြင်သဘောပိုက်ဘာဖြစ်တာနမိတ်တင်ညာတခါလေးခြေကွက်ဖြစ်စံနမိတ်ပြောင်းနေအနိမိတ်တာလမ်းပေါက်တယ်ဒါကြောင့်မို့အတ္တိပစ္စယနမိတ်နမိတ်တာကိုပြောက်ပြီးကြိတ်ချေဖြစ်စည်းဖို့အတွက်အရေးပါတယ်အစွမ်းထားလိုက်တာဗရိဇိန်လက်နဲ့တူတယ် ဒါပါပြောရလဲဆိုဘုန်းကြီးတို့ဒီဒီပါဠိတော်လေးလမ်းကြည့်လိုက်ပေါ့နော်ဒီဒီဟာတော့ကြည့်လိုက်ဆိုပေါ့ကိုခန္ဓာကိုယ်မှာ မျက်စိနားလျာကိုစိတ်ဆိုတော့6ပေါင်းရှိနေမြတ်6ပါးဝိရိယ6ပါးပေါ်မှာမိပြီးဖြစ်နေဝိရိယ6ပါးတော့ရောဒါတော့6ပါးအလောရတဆိုတဲ့အရာဝတ္ထုတာလေးတော့ကြာကြချင်းဒီကိုယ်တဏ္ဍမှာ ဒီတော့6ပါးကရှိတော့အာယုံ6ပါးလည်းဘုန်းကြီးတို့မလွဲမသွေတွေ့ရမှာကိုယ်တဏ္ဍာမျက်စိနာလေးကကိုယ်စိတ်ရှိတော့အာယုံ6ပါးပေါင်းစုံတိုက်ဆိုင်မိလာတဲ့ကမ္မဒီမြင်သိစိတ်ကြားသိစိတ်နားသိစိတ်စာသိစိတ်ကိုယ်ထိသိစိတ်အတွေးစိတ်ဒါတွေကဖြစ်သွားတာဒီဟာလေးကလည်းဖြစ်တဲ့ခိုက်တောင်ကပြတ်သွားတာဒါလေးကိုမြင်အောင်ကြည့်နိုင်ရင်ဒါတော့ တမ္မာဝိပဿနာဉာဏ်မျိုးနဲ့မမြင်ဘူးဗျဝိပဿနာဉာဏ်လေးတွေမြင့်တက်လာမှထင်ရှားရှားကွက်ကွက်ကွက်မြင်လာမမြင်တဲ့ရင်မမြင်ပါဘူးဝိပဿနာဉာဏ်မဖြစ်ရင်မမြင်ပါဘူးဒီဟာတွေမြင်သွားပြီဝိပဿနာဉာဏ်လေးနဲ့ရှင်းရှင်းလင်းလင်းမြင်သွားပြီဩဓာရနဲ့အာယုံပေါင်းစုံတိုက်ဆိုင်ပြီးတော့ဒီဝိညာဉ်တွေဟာအခိုက်အတန့်အနေနဲ့ဖြစ်တာပဲအမြင်သေးစေကြားသေးစေဆိုတာ ဆုံးကဘယ်နေဘယ်မှာရှိမှမသိဘူးမမြင်အောင်ဘဏ္ဍအောင်နေပေါင်းစုံလိုက်တာဒီဝိညာဉ်နဲ့ရုပ်တရားဖြစ်လာဆိုလေဒါတွေကရုပ်တရားပြောင်းသွားတာဖြစ်နေတဲ့ခိုက်တောင်မြင်အောင်ကြည့်နေမှာဖြစ်နေတဲ့ခိုက်တောင်မမြင်မကြည့်ရင်သူကပြောင်းသွားတာပဲဘာမှမကြောက်ဖြစ်တာလေဥပတိပဲခဏလေးပဲအဲတော့ပစ္စုပန်ခိုက်တာမှမြင်အောင်ကြည့်ရပစ္စုပန်ခိုက်တာမှမြင်အောင်ကြည့်နိုင်တယ်ဒီတရားတွေပေါ်ပြီးပြောင်းသွားမမြင်ရဒေတာဖြစ်ပေါ်လာမမြင်ရဒေတာပြောင်းသွားတာ ဒီအဋ္ဌပစ္စည်းရဲ့သဘောကိုဘုန်းကြီးကဘုန်းကြီးကသိချပိုင်ပိုင်နိုင်နိုင်ညာမျက်စိနဲ့ဝိပဿနာညာမျက်စိနဲ့မြင်အောင်ရှုမှတ်နိုင်မယ်ဆိုရင်ခုနကငါတို့ဘာယောက်ျားမိမပုံသဏ္ဍာန်တွေလက်ချေပုံသဏ္ဍာန်တွေခန္ဓာကိုယ်ပုံသဏ္ဍာန်မျိုးမျိုးတွေဒါတွေကလူလူပျောက်သွားတာပဲဒီနမိတ်တွေကိုပျောက်ဖြက်စီးနိုင်မှုအတွက်ဖြည့်အလွန်အစွမ်းထက်တဲ့တရားတွေပြန် လက်နဲ့ origin လက်နဲ့နဲ့တူတယ်ဒါပြောတော့နမိတ်ပြောရင် animator ပေါ့ animator ဆိုတာဘုန်းကြီးတို့ဟိုရုပ်ပိုင်းသိမှုတော့သိမှာနိဗ္ဗာန်ဆိုတဲ့နေရာမှာနိဗ္ဗာန်ရဲ့သဘောတရားကိုဘုန်းကြီးတို့အချင်းရာအာဂါရမြင်၃ပါးဆိုသုံးညတနိဗ္ဗာန်အနိမိတနိဗ္ဗာန်အပတိတနိဗ္ဗာန်အနိမိတနိဗ္ဗာန်ဆိုတော့ခန္ဓာကိုယ်ပုံသဏ္ဍာန်မျိုးမျိုးနမိတ်ပုံသဏ္ဍာန်မျိုးတွေမရှိဘူး နော်နမိတ်ပြောက်သွားတယ်သဘာဝတရားတက်တဲ့နော်ဒီနမိတ်တွေယုံနာတရားတွေကိုယ်ဆုံးရနမိတ်တွေပြောက်သွားပြန်နောက်ပဲယုံနာသဘာဝတက်တဲ့နော်ဒီပေါ်မှာဆွဲလောင်းမှုတွေ့တောင်မှုမရှိတော့နမိတ်ပြောက်သွားရင်ဆွဲလောင်းမှုတွေ့တောင်မရှိတော့ဘူးအနိမိတနိဗ္ဗာန်လို့လည်းရှိတယ်အနိတနိဗ္ဗာန်လို့လည်းရှိတယ်တဏှာတွေကုန်သွားတဲ့နေရာမရှိတဲ့နေရာအပနိတနိဗ္ဗာန်ခေါ်တယ်။သုံညတနိဗ္ဗာန်လို့ကတော့ ငါတို့ကယောက်ျားမိမပျောက်သွားတဲ့အတ္တကောဝိညာဉ်ကောပျောက်သွားတဲ့နေရာမျိုးတောရဏနိဗ္ဗာန်ခေါ်တော့သူအဲ့ဒါကိုပြောတာနမိတ်ပုံသဏ္ဍာန်နေပျောက်သွားရင်အနိမိတ်တာနံပေါက်သွားတယ်အဲ့ဒီရောက်ဖို့ကသေချာသွားတယ်ဒီလိုဆိုလို့အဲကြောင့်ဒီအတ္တိပစ္စည်းကိုသဘောပေါက်နားလည်ထားလို့ရှိရင် နမိတ်ပျောက်အောင်လုပ်နိုင်တဲ့စွမ်းသက်တွေရှိတယ်အဲသူဝရဇိန်လက်နဲ့နဲ့တူတယ်ဆိုပြီးတော့ဥမာပေးတာတော့ ပြီးတော့ဒုဒုယုံဏတရားတွေအစဉ်ဖြစ်တော့တန်တတိပညာသမုဟပညာတန်ဌာနပညာသုံးပါးတို့ဖန်ဆင်း၍နမိတ်ရှိသည့်အတွက်ကြောင့်ဟောဒီဟုထူအောင်လဲသူတို့ကပဲနိတန်တတိပညာအနေနဲ့ဖန်ဆင်းထားတယ် တန်လေးပညာအနေနဲ့ထင်ထားတယ်သမုဟပညာအနေနဲ့ထင်ထားတယ်တန်တရပညာအနေနဲ့ကျုံတော်နေမပြတ်ဖြစ်နေတာကိုဒီပေါ်မှာဘုန်းကြီးတို့တန်တန်ပညာအနေနဲ့ငါသားပဲငါသမီးပဲအာငါခန္ဓာကိုယ်ပဲဟုတ်လားငါပစ္စည်းပဲငါဥစ္စာပဲဒီလိုထင်လိုက်တော့အဲ့ဒီလိုဖန်ဆင်းပြီးနမိတ်တန်တန်ရှိတဲ့အတွက်ဟောငါသားလေးကဟုတ်လားနှစ်သက်ဆရာကောင်းလိုက်တာလှလိုက်တာငါသမီးလေးကလှလိုက်တာငါခန္ဓာက နှစ်သက်စရာကောင်းတယ်အရာအလုံးမှာကိုယ်ရင်းမှာရှိတဲ့ဥက္ခဏကိုမှာရှိတဲ့အကြောင်းတို့ပေါ်မှာလဲဆွဲလန်းတာနှစ်သက်တာမြတ်နိုးတာဗိဓာမှာရှိတဲ့သာယုံသမီးအောင်ပစ္စည်းအောင်မှာကြောင်းကံနေအာယုံမှာလဲနှစ်သက်တာမြတ်နိုးတာဒီရနှစ်သက်စရာကောင်းတယ်ဒါလေးကတော့ချစ်ခင်စရာနှစ်သက်ဝင် စိုက်လို့ပေါ့လေအဲပဏိဒာဆိုတဏှာပြောတာနှစ်သက်စရာတွေများများဖြစ်လေလေများများရှိလေလေတဏှာတွေများများတိုးပွားလေလေ အဲ့လိုမျိုးနော်အနိတာဆိုတဏှာပြောတာနော်ဒါတွေကဘာဖြစ်လို့လဲအဲ့ဒီဒွါရ6ပါးဝိညာဉ်အာယုံ6ပါး2ပါးပေါင်းစုံကြောင့်ဖြစ်ပေါ်လာတဲ့ယုံ nant တရားတွေပေါ်မှာဘုန်းကြီးတို့ကဘာထင်လဲငါသူဘယောက်ျားမိမထင်မှတ်တယ်အတ္တကဝိညာဉ်ကောင်ထင်မှတ်တယ်နမိတ်ပုံသဏ္ဍာန်နေနဲ့အရင်ခံထားတဲ့ခါကျဒီပေါ်မှာသွားဆွဲတာအဲ့ဒီနမိတ်မရှိရင်တော့ ခုနကဒီပုံမှာဆွဲလောက်မှုတဏမရှိဘူးဒီမှာမှားနေတယ်နိမိတ်မူလအကြောင်းမရှိလေပဏိဟိတနော်ဒီအဘောကနဲ့တူတယ်ဟုတ်ကပဏိပိတဖြစ်ဒီဟိတနဲ့ဒါလေးပြင်လိုက်ပဏိဟိတပဏိဟိတမရှိဒီဟာလေးကုချလိုက်ပဏိဟိတဘောကနဲ့တူတယ်နော်ပဏိဟိတဆိုတဏပြောတာပေါ့ဗျာခုနတဏမရှိတဲ့နေအပဏိဟိတဆိုနိဗ္ဗာန်ကိုပြောတယ်နော်ဒီဒီပုံနဲ့တူတူပဲ ဟိုကဒီဒါရနဲ့အာယုံပေါင်းစုံတိုက်ဆိုင်မှုဖြစ်ခြင်းကြောင့်ဝင်6ပါးပေါ့ဒီဒါရ6ပါးပေါ်မှာလည်းဆွဲလာမှုတဏဖြစ်မယ်အာယုံ6ပါးပေါ်မှာလည်းဆွဲလာမှုတဏဖြစ်မယ်အသိစိတ်6ပါးပေါ်လည်းဆွဲလာမှုတဏဖြစ်မယ်ဒါပဏိတခေါ်တယ်ဒါတွေကများများရှိလေများများတိုးပွားလေလေအန္တသမီးတွေများများရှိလေများများတဏချစ်ခင်နှစ်သက်မှုတွေတာယောစဉ်များများရှိလေဘုန်းကြီးတွေလည်းတူတူပါပဲ အရမတွေပြောတယ်ဟိုအကြောင်းကနေများများရှိနေတယ်ဒုက္ခဖြစ်နေတယ်ဒီပေါ်မှာဆွဲလန်းနေတယ်ဒုက္ခဖြစ်နေတယ်ပရိဒတာတွေတုတ်ဝါတုတ်ဝါလေဒုက္ခဖြစ်တော့တာဟောဒီဟာတွေကိုအမှန်တည်းမြင်အောင်ကြည့်တတ်မယ်နော်ဒါတော့6ပါအယု6ပါဒီနှစ်ခုပေါင်းဆိုရင်ကြောင့်ဝိညာဉ်6ပါဖြစ်နေတာဒါရတွေကိုမြင်အောင်ကြည့်မယ်အာယုန်တွေကိုမြင်အောင်ကြည့်မယ်ဒါရရဲ့သဘာဝတွေအာယုန်ရဲ့သဘာဝတွေဝိညာဉ်ရဲ့သဘာဝတွေမြင်အောင်ကြည့်မယ်ဆို နမိတ်ပုံတရာနေပျောက်သွားတာပေါ့ဗျာနမိတ်ပုံတရာမရှိတော့လို့ရှိရင်ပဏိဟိတာနော်ဒီပုံမှာဆွဲလန်းတဲ့မြတ်နိုးတဲ့ချစ်ခင်နဲ့တဏှာဆိုမရှိတော့ပဏိဒါတဏှာပြောတာယုံနာတရားတွေအဋ္ဌိပစ္စယတတ်တွေဖြင့်ချင်းချင်းပြည့်စုံပြည့်ကြကြလက်တွေ့ကြကြဉာဏ်မျက်စိဖြင့်နော်ဉာဏ်မျက်ဒိဋ္ဌသိမြင်လျင်အနိမိတမရှိသဖြင့်ပဏိဒါဤ ပဏိဒလည်းမရှိလျာပဏိဒတီးလည်းဖြစ်နေနော်ပဏိဒလီပဏိဒလဲပေါ့နော်အဲ့ဒီမှာလည်းတီးကိုလီလို့ပြန်တော့ပေါ့ညတနော်ဒါလအေးမရှိလျာဒီနောက်ကတစ်ချောင်းပိုက်လည်းမရှိလျာပဏိဒလီ မရှိလျာနော်အဲ့ဒါတော့ဝဲကြမရှိလျာနောက်ကမရှိလျာရဲ့ အဲမရှိလေရနောက်ကတစ်ချောင်းလေးပိုက်လိုက်ပုတ်ပုတ်ထီတစ်ချောင်းမရှိလေရဒီနောက်ကပုတ်ထီလေးတစ်ချောင်းထက်ဟုတ်ပြီပြီးမှအဲ့လိုမရှိတဲ့အတွက်အဲ့ဒီပေါ်မှာသာယာဝယ်နှစ်သက်ပဲဘာမှမထင်တော့ဘူးဘာမှမရှိတော့ပဏိဒနမိတ်ရှိရင်ပဏိဒတဏရှိမှပုံသဏ္ဍာန်ဟုတ်လားခန္ဓာကိုယ်ပုံသဏ္ဍာန်ဓာတ်ပုံသဏ္ဍာန်ဉာဏ်ပုံသဏ္ဍာန်ဆဝင်ပုံသဏ္ဍာန် အစရဒီပုံသဏ္ဍာန်နေရှိနေဒီပေါ်မှာဆွဲလမ်းမှုတဏှာရှိမှာပဲနမိတ်မရှိတဏှာမရှိတဏှာမရှိနောက်ကဘာမှဆွဲလမ်းဆိုမရှိဘူးဒီလိုပြောတယ်အဲ့ဒီပစ္စည်းကိုသဘောပေါက်သွားရင်တဲ့ပဏိဒပျောက်ွယ်ပြီးတော့အပဏိဒလမ်းပေါက်တယ်တဏှာကင်းကွာပြီးတော့တဏှာမရှိတဲ့နိဗ္ဗာန်ကိုဆက်ရောက်နိုင်တယ်ဒါကိုပြောလို့ရင်အဲ့ဒါကြောင့်ခုနက အဲ့ဒီပစ္စည်းရဲ့ဒီဆာစကတုတ်တန်နဲ့အတူတူပါပဲအဲ့ဒီပစ္စည်းခုနဟောသွားတယ်သူကပါဠိတော်လေးကြည်လိုက်လို့ရင်အဲ့ဒီပစ္စည်းမှာဗြဟ္မာကဟုတ်လားစက္ခိုင်နစကုစက္ခိုင်နစကုညာနာတာရိယတန်တံပြေရကနေဒီမှာနာဒီပစ္စည်းနာပြည်စုံချုံပြုံပေါ့နော်စက္ခိုင်နသောတာရင်နာဂာနိုင်နာဇေဝိုင်းနာကာရင်နာအောက်မှာယန္တုပံကဟရိယဝတ္ထုပေါ့ စကုဝတ္ထုသောတာဝတ္ထုကာဏဝတ္ထုစေမဝတ္ထုကာယဝတ္ထုဟရိယဝတ္ထုအဲ့ဒီဝိရိယ6ပါးဓာရုပ်6ပါးနောက်အောက်အောက်ကစัจကြီးမှာအာရမဏပုရိဇာတတိယရူပါယနာစကုညာနာတာရိယတန်သမြေရကနိနာဓမ္မနာအတိပစ္စိနာပစ္စယောခြုံပြောရင် ယူပါယနာတတယနာကာနိုင်နာရတယနာဗုဒ္ဓဘာယနာနော်အာယု တော့ဓမ္မရင်တော့အောင်6ပါးပေါ့ဒါလည်း6ပါးနဲ့အောင်6ပါးပေါင်းစုံတိုက်စမှာဝိညာဉ်6ပါးဖြစ်မှာအဲ့ဒီလိုဟောဒီအာရိယဖြစ်နေတဲ့ခိုက်တာမှာပဲအဋ္ဌပစ္စယတတ္တိနဲ့ပဲကျေစုပြုသွားတာပဲဒါလည်း6ပါးနဲ့အောင်6ပါးပေါင်းစုံတိုက်ဆိုင်ပြီးလိုက်တဲ့ခိုက်တန်လေးနော်ပိဿုပန်ခိုက်တန်လေးမှာပဲဒီမြင်သေးစေတို့ကြားသေးစေတို့အနံသေးစေတို့စားသေးစေတို့ထိသေးစေတို့ အတွေးစိတ်တော့ဖြစ်သွားတာပဲပြီးတဲ့ခါလည်းလိုက်ကြည့်လို့မရအောင်နော်ဥပတိဖြစ်နေတဲ့ခိုက်တန်လေးပဲမြင်အောင်ကြည့်ရတယ်ဒါဆိုရင်တော့ဒါဘောပြီးပြောက်သွားပြီအဲ့ဒီပစ္စတတ္တိပဲကျေစုပြုတဲ့ခိုက်တံဒါရှိတာမရှိလို့အဲ့ဒီပစ္စတတ္တိကျေစုမပြုတော့ဘူးအဲ့ဒီလောက်ထိအဲ့ဒီပစ္စည်းရဲ့သဘောတရားကိုဘုန်းကြီးကနားလည်သဘောပေါက်လေ့လာထားလို့အဲ့လိုလေ့လာထားလို့ချင်းဟုတ်လား ဒီဒီနာပြောတယ်အဲ့ဒီပစ္စည်းသဘောပေါက်သွားရင်ပဏိတဒီပေါ်မှာဆွဲလန်းနေတဲ့တဏှာတွေမရှိတော့တဏှာမရှိလို့ပဲရောက်သွားအပရိဒနိဗ္ဗာန်ဆိုသိချဖို့ရောက်နိုင်တော့ဒါဒီလိုပြောတယ်ပေါ့ဒါလေးမှတ်ထားနော်ပြီးတော့မှအော်ဆက်ကြည့်မယ်အင်းတို့ယုံ nant တရားတွေအစဉ်ဖြစ်တဲ့တန်တတိတမူဝတန်ဌာနထေမဝေယ တို့ကြောင့်ပင်အာသူတော်ဘာယောက်ျားမိန်းမနတ်မြမတတ္တဝါအတဏံတိရိစ္ဆာန်မျိုးမျိုးလောက၌ခေါ်သုံးဆွဲတဲ့အတ္တဆွဲ အတ္တကောင်ဝိညာဉ်ကောင်အတ္တကောင်ကိုဆွဲတဲ့ဒိဋ္ဌိအတ္တဒိဋ္ဌိပြအထင်မှမှတ်မှနေကြတယ်။ယုံ nant တရားတွေအစစ်မပြတ်ဖြစ်နေတော့ဒီပေါ်မှာဘုန်းကြီးတို့တန်တတိပညာသမ္မောပညာတန်ထာတာပညာအဲ့ဒီပေါ်မှာယုံ nant တွေအစစ်မပြတ်ဖြစ် အပေါင်းလိုက်ဖြစ်တော့ယုံနာနဲ့သေးသေးမမြင်သေးသေးမမြင်တဲ့ခါကျတော့ဘာဖြစ်လဲဒီပေါ်မှာဘာဆွဲသွားဒီပညာသုံးပါးကြောင့်မို့ငါလို့လဲဆိုတော့ဒါငါခန္ဓာကိုယ်ယူပြီဟောဒါဘယ်သူပဲပဲဝါပဲငါသားပဲငါသမီးပဲယောက်ျားပဲမိန်းမပဲဟောနတ်ပဲပြမပဲတွေ့တယ်တာတော့ဒါတတ္တဝါပဲကိုယ်ပဲပါပဲအစာယုံအဲ့ဒီလိုတတ္တဝါအမျိုးမျိုးတိရိစ္ဆာန်မျိုးမျိုး အဲ့ဒါတွေခေါ်တာကိုဒါလောက အတ္တဆွဲခေါ်လောကနဲ့ခေါ်သုံးဆွဲတဲ့အတ္တဆွဲလောကသမညာလောကအတ္တဆွဲပေါ့နောက်ဒီတတ္တဝါတွေကချိန်ကြတော့ခန္ဓာကိုယ်ကြီးပျက်စီးသွားပြီမြင်အတ္တကောင်ဝိညာဉ်ကောင်တွေကမပျက်စီးဘူးဒီလိုထင်တာရှိသေးဒီအတ္တဝိညာဉ်ဝိညာဉ်ကောင်တွေကလည်းသူဖြစ်စလို့မဖြစ်ဘူးတစုံတစ်ယောက်ကဖန်ဆင်းပေးတယ်ဖန်တီးနေတယ်စီမံနေတယ် ဒီလိုထင်မှတ်တာအဲ့ဒါကြောင့်အတ္တဒိဋ္ဌိလို့ခေါ်တယ်အဲ့ဒီအတ္တဒိဋ္ဌိမှာအဲထင်မှအမြင်မှနေတကယ်တမ်းကျတော့ဘုန်းကြီးတို့ဒီတန်ဌာနပညာဆိုတဲ့နမိတ်ဆိုတော့ဘာမှမရှိဘူးဉာဏ်နဲ့သိမြင်မယ်ဟော နမိတ်ဒီပဲမရှိဘူးနမိတ်ဆိုတော့ငါတို့ကယောက်ျားမင်းဟိုဒီခန္ဓာကိုယ်ခြေလက်ပုံသဏ္ဍာန်ဒီနမိတ်တွေမရှိဘူးလို့ဉာဏ်နဲ့မြင်သွားရင် ဟောဒီပုံမှာဆွဲတင်တာတဲ့ဒါငါပဲသူပဲယောက်ျားမိန်းမသားပဲသမီးပဲဖြစ်စီပဲဆက်ရလောက အတ္တဆွဲတယ်အတ္တကောင်ဝိညာဉ်ကောင်ထင်တဲ့အတ္တဒိဋ္ဌိဆွဲတယ်ကမဖြစ်နိုင်ဘူးဒီအတ္တိပစ္စယတတ္တိဖြင့်ဒီဘုရေယ6ပါးဒါရယ6ပါးနှစ်ခုပေါင်းစုံရင်ကြောင့်ဒီဝိညာဉ်6ပါးဆိုတာသိရှိတာပဲ ဒီတရားတွေဒီရှိဖို့တွေဒီအတ္တိပစ္စယတတ္တိပစ္စယကျေစုပြုနေတာပဲအဲ့ဒီလိုပစ္စည်းဖြစ်ပုံညာနဲ့မြင်မယ်ဆိုရင်ပစ္စည်းပစ္စယပါပေါ့နော်အကြောင်းအကျိုးဆက်ဆက်ဖြစ်နေပုံကိုဉာဏ်နဲ့မြင်တော့ကြည်နိုင်မယ်ဆိုရင်ဝိပဿနာဉာဏ်နဲ့မြင်မယ်ဆိုရင် လောကအတ္တဆိုရင်လောကမှာခေါ်သုံးစေတာဒါဘယ်သူပဲဘယ်ဝါပဲဒါပဲသမီးပဲပစ္စည်းဥစ္စာပဲဒါလောက ခေါ်ရတဲ့အတ္တဆွဲပဲ အဲ့ဒီအတ္တဇွဲပေါ်မှာတကပါကောင်ငါကောင်သူကောင်အတ္တကောင်ဝိညာဉ်ကောင်ဒီအတ္တကောင်ဝိညာဉ်ကောင်တွေတဦးတယောက်ကဖန်ဆင်းပေးတယ်ဒီအတ္တဒိဋ္ဌိဆွဲတွေကမရှိတော့ဘူးဗျအဲ့ဒီအတ္တဆွဲတွေကဘာလို့ဖြစ်လဲလောက အတ္တဆွဲတို့ဒိဋ္ဌိဆွဲဘာလို့ဖြစ်လဲခုနက ပုံသဏ္ဍာန်နမိတ်တွေရှိလို့ပုံသဏ္ဍာန်နမိတ်တော့မရှိရင်တော့ဒီလောကအတ္တဆွဲဒိဋ္ဌိဆွဲဆိုမရှိတဲ့အတွက်ဒီဆွဲတွေလည်းပျောက်ပါတယ် ဒါကြောင့်မို့ဒီအတ္တိပစ္စည်းဟာလောကအတ္တဆိုအတ္တဒိဋ္ဌိဆိုခြေဖြတ်ဖို့အတွက်ဗရိဇိန်လက်နဲ့တူပြီဗရိဇိန်နဲ့လက်နဲ့နဲ့ဖြုတ်ခွင်းလိုက်ရင်ရာလုံးပျောက်ပြက်ပျက်စီးအကြောင်းအဒီပစ္စယတတ္တိပဲညာနဲ့ရှင်းလင်းစွာသိမြင်လေနိမိတ်တကိန့်ပါရင်ပရိနဲ့နိမိတ်ပျောက်ွယ်လျက်သုံးညတလမ်းသို့တက်ရောက်တယ်နိမိတ်ကင်းသွားရင်တော့ဒီပုံမှာဆွဲလန်းကင်းသွား နမိတ်ဆိုခန္ဓာကိုယ်ပုံသဏ္ဍာန်ပေါ့နော်ခြေလက်ပုံသဏ္ဍာန်ဒီဒီလိုပုံသဏ္ဍာန်ဒီပျောက်ကွယ်သွားဒီပေါ်မှာဆွဲလန်းဆိုပျောက်သွားဆွဲလန်းမှုနှစ်သက်မှုမြန်လို့ဆိုမရှိတော့ဒီလိုပျောက်သွားသုံးညတဆိုင်သုံးညတဆိုတာအတ္တကဝိညာဉ်ကမဟုတ်တော့ဘူးအတ္တကဝိညာဉ်ရုပ်တဘာဝနာမ်တဘာဝတတ်တတ်ပဲဒါမျိုးအကြောင်းကျဆက်ဆက်ဖြစ်နေတဲ့ရုပ်တဘာဝတတ်တတ်ပဲ ဉာဏ်နဲ့မြင်သွားရင်သုံးညတနိဗ္ဗာန်သုံးညတလမ်းဆိုဆက်ရောက်နိုင်ပါလေလို့ဒီလိုပြောလို့ရင်ပေါ့ဗျာ။အောက်ဆက်ကြည့်မယ်။ဒီအတ္တိပစ္စည်းဝိပဿနာဉာဏ်နဲ့မမြင်ခြင်းကြောင့်ဒိဋ္ဌိယူဆမျိုးမျိုးပေါ်တယ်ပေါ့ရတက္ကဒိဋ္ဌိပေါ့။နော်ဒီယုံနာတရားမှာငါးအနေနဲ့လဲဆွဲတယ်။အက္ခဒိဋ္ဌိနေနဲ့ဖြစ်မယ်။တတ္တရာဒိဋ္ဌိလည်းဖြစ်မှာဥစေရာဒိဋ္ဌိဒိဋ္ဌိမျိုးစုံဖြစ်မှာပေါ့။ ဘယ်လိုတွေဖြစ်တတ်လဲဆိုရင်ဟိုမှာခုနကခွန်တို့အတ္တိပစ္စည်းပါဠိတော်တွေပြန်ကြည့်လိုက်ပေါ့ကိုယ်မှာမျက်စိနားလျာကိုယ်စိတ်ရှိတယ်အဲ့ဒီမျက်စိနားလျာကိုယ်စိတ်ကိုရူပံတရံခန္ဓာရတာယုံပေါ့ဒီအာယုန်ဤတိုက်ဆိုင်ပေါင်းစုံပြီးလို့မြင်သိစေကဖြစ်တာမြင်သိစေဖြစ်တော့အဲ့ဒီမှာကိုကမရှုမကြည့်တဲ့ခါကျတော့ဟုတ်လားရူပံဒီဥတော်ပုရိသတတ္တိဖြင့် စကုညစိတ်ဖြစ်မြင်သိစိတ်ဖြစ်ဖို့ယူပေါင်းရောစောစီတဲ့ဖြစ်နေတဲ့ပုရိသတာတတ္တိဖြစ်ခြေစုပြုလို့ဒီစကုညစိတ်ဆိုတဲ့ပြစ္ဆုတ်ပံကြိုတရားဖြစ်ပေါ်ရူပါယုံနဲ့ဒီမြင်သိစိတ်ကအကြောင်း အကျိုးဆိုတဲ့အနေနဲ့ခြေစုပြုပြီးတဲ့ဖြစ်ပေါ်လာတော့နော်ဝိသတတ္တိနဲ့ရှေးကကြိုးပြီးဖြစ်ပေါ်လာအဲအဲ့ဒီသဘောမျိုးမြောင်ကြည့်တာနော်မြောင်ကြည့်မယ်ဆိုရင်တော့ခုနက အဲဒီဒိဗ္ဗံကြီးကြည့်လိုက်အရောဒါကြီးကယူပါုံနဲ့သုဘုညစေရလားယူပါုံကဆေရှိကကြိုးတင်ဖြစ်ပြီးတော့မှယူပါုံနဲ့အဓိကတော့နှစ်ပိုင်းခွဲပြောအောင်ပါစကုတာရယုဥဒုယုံနဲ့ရူပါယုံတို့ဟာသုဘုညစေမဖြစ်မီမှာ စေတကနာ၄ချက်ခဏငယ်၁၂ချက်လောက်ကြိုးဖြစ်နေတဲ့အတွက်ပုရိသပုရိသတတ္တိ သင်ကျေစုပြုပြီးဒီမြင်သိစိတ်ဆိုဖြစ်ပေါ်လာအသိစိတ်တွေဆိုဖြစ်ပေါ်လာအဲ့ဒီလိုသဘောကျသွားရင်သိသွားရင်ဒီပုံမှာဆွဲလန်းနေတဲ့ဒိဋ္ဌိပေါ့နော်အဲ့ဒီဒိဋ္ဌိကမဖြစ်တော့ယူပါယောစီရပုရိသတတ္တိပြဆက်ကိုညင်ဆိုပြစ္ဆုတ်ပံတရားတွေဟာပစ္စည်းပစ္စုပန်ဖြစ်ဖြစ်အကြောင်းအကျိုးအနေဖြင့်ခြေစုပ်ပြုစီကိုမသိတဲ့အခါကျဘာဖြစ်လဲဒီပေါ်မှာ ငါမြင်နေဒါငါသားလေးပဲငါသမီးလေးပဲငါပစ္စည်းပဲဒါငါခန္ဓာကိုယ်ပဲဒီလိုဖြစ်ကြဒါငါမျက်စိပဲတာယုံပေါ်မှာလည်းဖြစ်တာပဲသောတာပတ္တာယုံနတ္တာယုံပေါင်းစုံတိုက်ဆိုင်မိလာတကကြာသိစိတ်ဖြစ်တော့ဒီပေါ်မှာပဲဘုန်းကြီးတို့ကဒီပစ္စည်းပဋ္ဌာန်းပစ္စည်းနဲ့ညီပေါ့လို့ပဋ္ဌာန်းဤနဲ့ညီကြောင်းကျိုးတွေမမြင်ဘူးဆိုရင် ဘုမခုနဆတ်စကတုတ်တာနဲ့ညီ ကြောင်းကျိုးတွေမမြင်ဘူးဆိုရင်ဒီပုံမှာငါတို့ကယောက်ျားမင်းမှာထင်မှတ်မှာပဲဒါကိုဒိဋ္ဌိဖြစ်တယ်ပြောတာတက္ကဒိဋ္ဌိငါကြားတယ်အစူကြားတယ်ငါနားလေးကောင်းသေးတယ်နားပေါ်မှာလည်းဒါရမယ်ကြားသေးစိတ်ပေါ်မှာလည်းတဏှာဒိဋ္ဌိမာနဖြစ်မှာပဲနော်ဉာဏ်နဲ့မမြင်သေး၍အဲချုပ်ပြောရရင်တော့ ဥရိယ6ပါးနဲ့ဒွါရယ6အာယု6ပါးတို့ပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါမှာအတိဝိညာဉ်6ပါးဖြစ်တယ်အဲ့ဓာတွေကိုကိုယ်ကကြောင်းကျွမြင်အောင်မရှုနိုင်ဘူးအဋ္ဌိပစ္စယတတ္တိပဲကြောင်းကျွဆက်ဆက်ဖြစ်နေတဲ့ဘောမြင်အောင်မရှုနိုင်ဘူးဆိုဒီတရားတွေပေါ်မှာတက္ကာဒိဋ္ဌိငါမြင်တယ်ငါကြားတယ်ငါအနံ့ရတယ်ငါအနံ့ကောင်းကောင်းသိတယ် ဒီစားစရာကိုလည်းဟုတ်လားငါစားသိနေတယ်တွေ့ထီပြီးသိနေတယ်ကြံတွေးပြီးသိနေတယ်ငါနဲ့တွဲပြီးစွဲဖြစ်နေဒါတက်ကဒိဋ္ဌိအဒီအဒီပြစ္ဆတတ္တိပြဒီတရားတွေဟာဒါရ6ပါးနဲ့ဝင်6ပါးတို့ပေါင်းစုံအင်းဒါရ6ပါးနဲ့အောင်6ပါးတို့အကြောင်းစုံပေါင်းစုံတိုက်ဆိုင်မိခြင်းကြောင့်ဒီဝိညာဉ်6ပါးဖြစ်လာပါလားအဲ့ဒီဝိညာဉ်6ပါးကိုကြောပြီးတော့ကဖတ်တာတို့ ဝေနာတို့တဏှာတို့ဥပါဒကောဒါတွေကဆက်ဖြစ်သွားပြီးတော့ဟုတ်လားဘဝတစ်ခုမှာပရိသဏီဝိညာဉ်ဖြစ်ပရိသဏီဘဝတစ်ခုမှာသွားပရိသဏီရပြန်နေအဲ့ရနေဟုတ်လားယုံ nant တရားတွေဘဝပေါ်တဘဝတစ်ဘဝပေါ်လေမညာဖုန်ညာမရသေးရတ္တမညာဖုန်ညာမရသေးဖမ္မန်ထတာ ဖြစ်နေတာကိုပဲဘာလို့တွေးထင်ဟောငါဖြစ်နေပြန်ပြီတက္ကဋတိတိနဲ့ဖမ္မန်ထတာဆွဲလန်းနေတယ် ဒါရင်လားဆိုအောက်မှာဒါကဒါစာတ္တိနော်တမစာတ္တိဖြစ်နေအဲ့ဒီပါဠိလေးပြန်လာဒါစာတ္တိအတူတူဖြစ်ပြီးခြေစုပြတော့ပစ္ဆာဇာတတ္တိအကြောင်းဖြစ်တဲ့နန္တရားတွေကနေပြီးရှေ့ကဖြစ်ပေါ်လာတဲ့ယုတ်တရားတွေကိုစရုဇာယုတ်တရားတွေကိုထောက်ပံ့ပေးတယ်ပစ္ဆာဇာတတ္တိငါအာရတွေကြောင့်မို့ ရုပ်တည်းဒီခန္ဓာကိုယ်ရဆက်လက်ယောခန္ဓာကိုယ်ရဆက်လက်တည်တတ်နေအိန္ဒိယတတ္တိဥပစီဝိတေနာစီဝိတေယတိခန္ဓာကိုယ်ရတည်တတ်နေတယ်အဲ့ဒီလိုဒီသာဇာတတ္တိပစ္ဆာဇာတတ္တိအာရတ္တိအိန္ဒိယတ္တိဟုတ်ဒီပစ္စည်းတရားတွေနဲ့ချင်းချင်းဖွဲ့ဆက်ချိတ်တွဲပြီးတပေါင်းတစီအပေါင်းအစီး ရုပ်တွေတွဲခဲနာမ်တွေတွဲခဲနေတာကိုအဲ့ပေါ်မှာဘုန်းကြီးကပါထင်တယ်ငါရဲ့ကိုငါရဲ့ကိုပဲငါပဲငါသားပဲငါသမီးပဲဒါငါပဲအဲ့ဒီလိုတက္ကာဒိဋ္ဌိဖြစ်ကိုယ်ကဏ္ဍကိုလည်းတက္ကာဒိဋ္ဌိဖြစ်တာပဲမြင်ရတဲ့အာယုန်ဒီပေါ်မှာလည်းတက္ကာဒိဋ္ဌိဖြစ်တယ်ပြီးတော့မှဤတို့ယုံ nant သင်္ခါရတို့ဤနောက်အခြေအပရိစ္ဆာတွေထက်လောက် ဤသို့ယုံနာသင်္ခါရရောပရိစ္ဆသမုပ္ပါအကြောင်းကျိုးဖြစ်စဉ်ပရိစ္ဆသမုပ္ပါဆိုတာဒီကတော့အကြောင်းကျိုးဖြစ်စဉ်ဟိုမြင်လိုက်ရင်တော့ပရိစ္ဆသမုပ္ပါဆိုတာအကြောင်းကျိုးဖြစ်စဉ်ကျင့်ကြုံနေတယ်ဒီလိုမှတ်ထားအကြောင်းကျိုးဖြစ်စဉ်ကပရိစ္ဆသမုပ္ပါတော့အင်္ဂါ7ညနဲ့အကြောင်းကျိုးဖြစ်စဉ်ဟောတယ်ဒီဆဆကတော့တဲ့ကျန်တော်မျိုး6 6ဒါရအာယုဝိညာဉ်ဖတ်တာဝိညာတနာဒီ6ပါးနဲ့ဆဆက ဒီ6ပါးနဲ့ပဲကြောက်ကြောက်ဖြစ်စေမှာနော်ပဒံကြတော့ဤမျိုးမျိုးပေါ့24ပြည့်ကြောင်းကြုတ်ဖြစ်စေနေပေါ်လာတာဒါရယုံနာနေရဲ့ကြောင်းကြုတ်ဖြစ်စေသစ္စာလေးပါဆိုလဲဟိုလားကြောင်းကြုတ်ဖြစ်စေနေဟောလားဒီယုံနာတရားတွေပြိဿသမကြောင်းကြုတ်ဖြစ်စဉ်ကိုအတတ်ထင်နေပိုင်းခြားသိမြင်စေသောအဓိပ္ပာယ်တတ္တိကိုကြာနာပိုင်းနေစွာသိမြင်ပြီး ဝိပဿနာဉာဏ်ဖြင့်မြင်ရတာပေါ့ရှုမှန်ကြီးနဲ့ဝိပဿနာဉာဏ်နဲ့သိမြင်သွားမယ်ဆိုရင်နော်ယုံမတန်တရားတွေပျောက်သွားယုံမတန်တရားဖြစ်တယ်ဆိုတာကဒီကြောင်းကျိုးတဘာဝတွေမမြင်လို့ပဲဘုရားဒါမနှစ်ပိုင်းကို ပြောတဲ့တရားတွေထဲမှာနဲ့အတူတူပဲနှစ်ပိုင်းမှာကြတော့ပါလေကင်္ခဝေဒနာဝိသုဒ္ဓိဆိုတာဒါကင်္ခဝေဒနာဝိသုဒ္ဓိဖြစ်ခြင်းအကြောင်းနော် အကြောင်းကျိုးမမြင်ကေကဝေဒနာဝိသုဒ္ဓိတရားပေါ်မှာဒါယုံမှန်တန်တရားတွေဖြစ်တာပဲဒီလိုဒီပြိဿသဘောအကြောင်းကျိုးဆက်ဆက်ဖြစ်နေပုံတွေကိုပဋ္ဌာန်းဤနဲ့ဖြစ်ဖြစ်သစ္စာလေးပါးဤနဲ့ဖြစ်ဖြစ်ဆသကတုတ်တာဤနဲ့ဖြစ်ဖြစ်ပြိဿသဘောပါတရားတော်ဤနဲ့ဖြစ်ဖြစ်တနည်းနည်းနဲ့အကြောင်းကျိုးသဘာဝတွေပိုင်ပိုင်နိုင်နိုင်မြင်သွားရင်နော်ဒီတရားတွေပေါ်မှာယုံမှန်တန်တရားမရှိတော့ဘူး တရားပေါ်ယုံမှန်တန်တရားမရှိဘုရားပေါ်လည်းယုံမှန်တန်တရားမရှိတရားပေါ်ယုံမှန်တန်တရားရှိနေတော့ဘုရားဆိုတဲ့ဆရာပေါ်မှာလည်းယုံမှန်တန်တရားရှိမှာပဲတန်ခါဆိုတဲ့ဆရာပေါ်မှာယုံမှန်တန်တရားရှိနေမှာအဲ့ဒါကြောင့်မို့ဒီတန်တရားတွေမပြောက်တဲ့အတွက်ဆရာမျိုးမျိုးလိုက်ပြောင်းနေဆရာမှန်သမျှလိုက်မော်ကြည့်နေရထင်ကြည့်နေရသူကပြောကောင်းရင်လိုက်လိုက်ပြန်ဟောကောင်းရင်လိုက်လိုက်ပြန်တကယ်တော့ကိုညာနေမသိဘူး မသိတော့ဟိုဆရာဟုတ်လိမ့်နေလို့ဒီဆရာလေးဟုတ်လိမ့်နေလို့ねဒီလိုနဲ့ပဲချိန်ကုန်ကြတော့တကယ်ကိုဘုန်းကြီးတို့ကဒီကြောင်းကျိုးဆက်ဆက်ဖြစ်နေရုံဏဘာဝတွေကိုဉာဏ်နဲ့ပိုင်ပိုင်နိုင်နိုင်ပေါ့နော်အဲ့ဒီပစ္စယတတ္တိကိုဉာဏ်နဲ့ပိုင်ပိုင်နိုင်နိုင်မြင်မယ်ဆိုရင်ဒါယုံမတန်ကြာဝိသေစာပျောက်သွားပါလေအဲ့ဒီလိုပျောက်သွားရင်တော့ကင်ခဝိဒနာဝိတ္တိပညာညာဖြစ်တယ်ဒီလိုမင်းတော့အောင်ဆက်ကြည့်လိုက်ပါ အဲ့ဒီပစ္စယတတ္တိကိုသိမြင်ခြင်းဒါတော့အထေ၅မျိုးမှာဖြစ်နေတာလေးတွေကိုပြောတာပေါ့ဗျာဟွန်းပထမတော့ပုရိသတတ္တိနေနဲ့ခုနကပုရိသတတ္တိဆိုတာဒီတရားတော့အဲ့ဒါလေးရှင်းလို့တကယ်တော့တရားစာဆက်ဆက်ခါရနာနဲ့ဟုတ်လားသကုပတာရာယုတ်ရဲ့စေဘာယုတ်ရဲ့ဒီပုရိသတတ္တိကြောင့်မို့နောက်ကမြင်သိစေဖြစ်တာပေါ့ဒီနှစ်ခုပေါင်းပြောအောင်ခြုံပြော ကောတလောက်လေးတွေရေးတာအဲစကုပ္ပတာရယူဘာဝင်ပေါင်းစုံတိုက်ဆိုင်မိလာတကမြင်သိစိတ်ဖြစ်တာဒါကဘာဗျာနတတ္တိပုရိသတတ္တိနဲ့ဘာဖြစ်လို့လဲသူကကြိုးဖြစ်နေတော့စေတကနာလေးချက်တော့ကြိုးဖြစ်နေဒိတာဝဘုံကစရာပုဂ္ဂပိစပိစဝပုစံပေါ့စေတကနာလေးကိုကြိုးဖြစ်တယ်ဒါမို့ခဏငယ်၁၂ချက်ကြိုးဖြစ်နေတယ်ကျောင်းပုရိသတတ္တိဖြင့် ဥရိဇာတတတ္တိဖြင့်ကျေစုပြုလို့ဒီမြင်သိစိတ်ဆိုဖြစ်တယ်။ဒါကြောင့်မို့သကုပ္ပတာရာယုံရူပါယုံတို့ဟာအကြောင်းဥရိဇာတပစ္စယတတ္တိဥဇေဇာတတတ္တိဆိုတဲ့အကြောင်းပစ္စည်းတရားပေါ့။မြင်သိစိတ်ကအကျိုးပစ္စုပန်တရားအဲဒီလိုဖြစ်နေ။အကြောင်းတရားကိုဆွဲပြီးအကျိုးတရားတွေဖြစ်နေတာပြိဿသမုပ္ပါတရားတွေပဲ။ အကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေပဲအဲ့ဒါပြိဿသုံးပါးပါလို့ခေါ်တယ်ဒါတွေကငါသိနေရလည်းမဟုတ်ဘူးငါမျက်စိလည်းမဟုတ်ဘူးငါသားအာယုံငါသားငါသမီးငါပစ္စည်းငါခန္ဓာကိုယ်လည်းမဟုတ်ဘူးဆိုင်တယ်အဲ့ဒီပေါ်မှာမျက်စိပေါ်မှာလည်းငါမှန်တိုင်းသိသွားရင်ယုံမှန်တန်တရားကင်းသွားမှာ မြင်ရတဲ့ဆင်းယူပါယုံပေါ်မှာလည်းယုံမတန်တရားကင်းသွားမြင်သိစိတ်ပေါ်မှာလည်းယုံမတန်တရားကင်းသွားဒါကြောင့်မို့မြင်မြင်ကားများနဲ့ရအောင်ရှုကြားရင်ကြားကားများနဲ့ရအောင်ရှုကာဏစေဝကာယဒီသုံးခုကြောင့်မုဒိမုဒ္ဒမတ္တတကယ်တမ်းကြာရင်နော်အနတ်နိုင်နဲ့နံကများမှုရင်လည်းမှုကများနဲ့ရအောင်ရှုပါစားရင်လည်းစားတိကများနဲ့ရအောင်ရှုဒီသုံးခုကပေါင်းဟောတာကြံတွေးတဲ့ ကြံသီးစိတ်အတွေးစိတ်ဒါတွေလည်းကြံတွေးရင်ကြံတွေးကများလည်းရောက်ရှုအဲ့လိုရောက်ပြောင်းရှုလိုက်တော့ဒီပေါ်မှာတဏ္ဍနမိတ်ဆိုတဲ့ပေါ်မလာတော့ဘူးတဏ္ဍနမိတ်မပေါ်ရင်တဏ္ဍဆိုတဲ့အစွဲလမ်းလည်းမပေါ်တော့ဘူးရောပဏိတအယုံနာဘာဝတွေပိုင်ပိုင်နိုင်နိုင်မြင်သွားရင်နမိတ်တို့နမိတ်တဏ္ဍတို့တဏ္ဍဆွဲတို့ပျောက်ကင်းသွားတယ် ဒါအရိပစ္စယတတ္တိပြင်လက်ရှိဖြစ်နေတဲ့ခိုက်တာမှာပဲဥပတိပြင်ရှိနေတဲ့ခိုက်တာမှာပဲပေါ်ပြီးပြောက်သွားတော့ဖြစ်ပြီးပြတ်သွားတော့မြင်အောင်ရှုရမယ်ရှိနေတဲ့ခိုက်တာမရှိမှသွားရှုနေတာအရိပစ္စယတတ္တိမဟုတ်ဘူးဒီလိုမှတ်ထားမယ်ဒါဗုဒ္ဓဇာတတတ္တိနေနဲ့မြင်အောင်ကြည့်တဲ့သဘောပဲနောက်တစ်ခါကျသာဇာတတတ္တိပစ္စည်းကြောင့်ဗုဒ္ဓဇာတတတ္တိပုရိဇာတအဋ္ဌိပုရိဇာတတ္တိ သာဇာတတိသာဇာတအထိဟောဒီပစ္စည်းကြောင့်ယုံနာစိတ်နဲ့ဖြစ်နေတယ်တကြီးလေးပါနော်ခန္ဓာ၅ပါးနာခန္ဓာ၄ပါးချင်းချင်းပြပြန်လာကြည့်ခြေစုပြုပြီးဖြစ်နေတကြီးလေးပါပြပြန်လာလာခြေစုပြုဖြစ်နေဒါတွေကိုကိုယ်ကညာနဲ့ပိုင်ပိုင်နိုင်တယ်မြင်အောင်ကြည့်ရအောင်ဒါသာဇာတတိပစ္ဆာဇာတတိပစ္ဆာဇာတတိကျတော့ ခုနပဋိသန္ဓေဝိသီလှမ်းကြည့်လိုက်ပေါ့နော်ပဋိသန္ဓေပဋိသန္ဓေစိတ်မှာပဋိသန္ဓေစိတ်ဖြစ်တာနဲ့ပြိုင်နေပဋိသန္ဓေစိတ်ဥပခိုက်တာမှာကာမဇာယုတ်ပြီးဖြစ်လာပြီကာမဇာယုတ်ဆိုခန္ဓာပြောင်းနေတဲ့ကာယဓာတကလ10ပါးဘာဝဓာတကလ10ပါးဘုဒ္ဓဓာတကလ10ပါးကာမဇာယုတ်30ဖြစ်တယ်ပဋိသန္ဓေစိတ်ရဲ့ထီမှာဥဒ္ဒဇာယုတ်တွေဖြစ်တယ်အဲ့ဒီ ရိသန်နေစိတ်ကတော့ဥပတိပင်ဆိုပျောက်ပြတ်သွားတယ်ဒါပေမဲ့ပရိသန်နေစိတ်နဲ့တူဖြစ်လာတယ်ခုနကမ္မဇာယုတ်တယ်ဥဒ္ဒဇာယုတ်တယ်မပျောက်သေးဘူးသူတို့ကစိတ်တခဏ16ချက်လောက်တက်တန်းရှိတဲ့ယုတ်ကစိတ်တီကတော့ဥပတိပင်ဆိုခရငသုံးချက်ဖြစ်ပြီးပြတ်သွားပရိသန်နေပြီးတော့ဒီပရိသန်နေစိတ်ပဲအမြည်ပြောင်းပြီးတော့ဘဝင်ပေါ့ဘဝတွေမပြတ်ဖြစ်အောင်ဆက်မိတယ် အဲ့တော့ပရမဘုံဝင်ဖြစ်တယ်အဲ့ဒီပရမဘုံရဲ့ခိုက်တမှာစေစားရုပ်တွေဖြစ်တယ်ရှေ့ကပရိသန္တိဥပခိုက်တမှာဖြစ်တဲ့ကမ္မဇာယုတ်ထိခိုက်တာမှာဖြစ်တဲ့ဥရဇာယုတ်တွေကိုဆက်လက်ရှင်သန်းနေော်ဒီနောက်ကစိတ်ကနေနော်ဥပထမကထောက်ပံ့ပေးတယ်ဖြစ်စေတာမလို့နောက်ကနေထောက်ပံ့ပေးတယ်ဖြစ်ရယုတ်ကယုတ်ဆိုတာကံကြောင့်ဖြစ်တဲ့ကြိုးတရားတွေ ဒီပထမဝေကနေထောက်ပံ့ပြီးနောက်ကဘုံစိတ်ဓာတ်ထောက်ပံ့ပြီးတော့ရှေ့ရုပ်တရားလည်းဆက်လက်ဆက်လက်ရှင်သန်ပြီးအဲ့ဒါကိုပိဿာစာတတတိခေါ်တယ်နော်အကြောင်းတရားကနောက်ရောက်နေတယ်အကျိုးတရားကရှေ့အဲ့ဒီလိုပိဿာဇာတတတိဖြင့်ကျေစုပြုတတ်တဲ့ပိဿာဇာတတတိပိဿာဇာတပိဿာဇာတတိပစ္စည်းထိုက်တာနန္တရားကြောင့်စတုသမုဋ္ဌာနိကယုံတဝပတဝ ဇာလုံးကြည်လိုက်ရင်တော့ရုပ်လေးပါလုံးဖြစ်တော့ဘူးမွေးလာတယ်အဲ့မှာ အမိဘတွေကအစာအာဟာရတွေရလာပြီးသုံးဖို့ကိုယ်မှစားတဲ့အာဟာရရုပ်တွေလည်းဖြစ်လာဒီရုပ်တွေကဆက်လက်တိတနောကနောကဖြစ်ပေါ်လာတဲ့စိတ်တွေဆက်လက်ဆက်လက်ဆက်လက်ထောက်ပံ့ပံ့ပို့ထားတော့ဆက်လက်ရှင်းတန်းနေအဲ့ဒါပိစ္ဆာဇာတပစ္စည်းရဲ့သဘောပဲပိစ္ဆာဇာတပိစ္ဆာဇာတတိပစ္စည်းထိုက်သောနန္တရားကြောင့်စတုသမုဋ္ဌာနေကယုတ်သည် တည်တတ်နေနော်အဲ့ဒါကံစားရုပ်စေတစားရုပ်ဝိစားရုပ်အာစားရုပ်တွေကတည်တတ်နေတာနောက်ကနန္တရားရုပ်နောက်ကနောက်ကဖြစ်ပေါ်လာနန္တရားတွေရှေ့ကရုပ်တွေသူ့ရဲ့16ချက်တတံပြည့်တော်တည်တော်နောက်ကရုပ်တွေဆက်လက်ပံ့ပိုးပံ့ပိုးပြီးတာကိုပြောတာဒါဒီနန္တရားတွေကပံ့ပိုးလို့ထောက်ထားထောက်ပံ့ထားလို့ဒီရုပ်တရားတွေတည်တာပဲရုပ်တရားတွေတည်နေတာငါတည်နေတာမဟုတ်ဘူးသူတည်နေတာလည်းမဟုတ်ဘူးဒီလိုသဘောပေါက် အာရတတိအာရတိပစ္စည်းထိုက်သောဩဇာကြောင့်သတုသမုဋ္ဌာန်ကယုတ်တို့အင်အားပြီဝရှင်ပြလန်းဆန်းနေသည်မဟုတ်တရားဤဟောဒီမှာလည်းကြာနေပြန်နော်ဒီဒီနာတော်တော်လေးကြာဒီအာရဒီနာတော်တော်များများရတယ်ဒီတော့အာရတတိပစ္စည်းထိုက်သောဩဇာကြောင့်သတုသမုဋ္ဌာန်ကယုတ်တရားတို့အင်ပြီဝရှင် ကြလန်းဆန်းရနေအဲ့လိုရိုက်မယ်လူရိုက်တာနှွိုင်းနော်အာရအာရတိပစ္စည်းထိုက်သောဩဇာကြောင့်စတုသမုဒ္ဒရာယုတ်တရားတို့အာအင်ပြီးဝရွှင်လန်းရွှင်ပြလန်းဆန်းရှင်လန်းဆန်းရနေရွှင်ပြလန်းဆန်းရနေနော်ရွှင်ပြလန်းဆန်း၍လန်းဆန်း၍အင်း လန်ဆန်းရဲ့နောက်ကရွေလေးထက်အခရာရွေလန်ဆန်းရွေနေနောက်ကဤနော်လန်ဆန်းရွေနေဆန်းရဲ့နောက်ကရွေလေးထက်မှာလန်ဆန်းရွေနေအဲ့ဒါတော်တော်လေးကြာတို့ရိုက်တဲ့အခါကျလည်းမျက်စိရှက်ပြီးကြာအင်အားပြီးဝလန်ဆန်း၍နေဤနော်အဲ့ဒီမှာအင်အားပြီးဝလန်ဆန်း၍ ရွေထက်မယ်လမ်းဆိုင်ရနေပြီးတော့မှဆက်ရမယ်ငါအင်အားပြီးကရှင်ပြလမ်းဆန်းနေသည် မဟုတ်သည်ဒါတည်းမှာငါအဘောရီကုထက်အင်အားပြီးကရှင်ပြလမ်းဆန်းနေသည် မဟုတ်အင်အားပြီးကရှင်ပြလမ်းဆန်းနေသည် မဟုတ်ဘူးသည်ရှင်ပြ လန်းဆန်းငါအင်အားပြီဝရှင်ပြလန်းဆန်းနေသည်မဟုတ်ဟုတိမဟုတ်ဟုငါအင်အားပြီဝရှင်ပြလန်းဆန်းနေသည်မဟုတ်ဟုတိရှင်ပြလန်းဆန်းနေသည်မဟုတ်ဟုမဟုတ်ဟုတိရှင်ပြလန်းဆန်းနေသည်မဟုတ်ဟုတိ၏ မဟုတ်သည်မဟုတ်ဟုမဟုတ်ဟုတီဤတီအဲ့ဒီမှာငါကငါအင်အားပြီးွားရှေ့ကနေကောမာလေးထဲပေါ့ငါအင်အားပြီးွားရှင်ပြလန်းဆန်းနေသည် မဟုတ် မဟုတ်ရင်တော့ကောမာလေးပိတ်မဟုတ်သည်ဒါတော့အာရပစ္စယ တတ္တိပေါ့အာရတတ္တိပြီးကျေစုပြုကိုနားလေအောင်နည်းနည်းလေးရှင်းလင်းလေးငါရဲ့ရှေ့ကကောမာလေးထဲငါရဲ့ရှေ့ကကောမာလေးထဲနော်အဲ့လိုဒီလိုပါပဲစာရရိုက်တဲ့အခါအကြောင်းကိုဒီစာအုပ်တွေပါရိုက်ပြီးပြန်ပြန်စစ်စစ်ရအဲ့ဒါကြောင့်မရိုက်လို့ရတာမျိုးတွေပမာတွေအများကြီးဖြစ်တတ်တော့နော်အဲ့လိုမှတ်တယ်ကဲအောက်သားကြောင့်အိန္ဒိယပစ္စည်းထိုက်သောရုပ်ဇီဝိတာကြောင့် တတ္တဝါထင်စီရအထက်ကိုဖြစ်တော့ကမ္မဇာယုတ်တော့မပြည့်စုံပဲကြာရှိစွာသက်ရှင်နေကြသည်အတွင်ဖြစ်ဒီနေဤဒါတော့ရုပ်အိန္ဒိယပစ္စည်းပေါ့နော်ရုပ်အိန္ဒိယပစ္စည်းထိုက်တဲ့ပြရုပ်ဇီဝိတကြောင့်ရုပ်ဇီဝိတကြောင့်ဤတတ္တဝါဆက်လက်ရှင်သန်နေရှင်သန်နေတဲ့ခါကျတော့ဒါရုပ်ဇီဝိတကြောင့်ရှင်သန်နေတာပဲငါတည်နေတာမဟုတ်ငါရှင်သန်နေတာမဟုတ်ဘူး ဒီလိုပေါ့အဲ့လိုမျိုးမြင်သွားတာပေါ့ဒီလိုအဲ့ဒီပစ္စည်းရဲ့သဘောတွေကိုသေချာဉာဏဉာဏသေချာသာသိမြင်မယ်ဝိပဿနာဉာဏ်နဲ့မြင်မယ်ဆိုရင်ဘုန်းကြီးတို့တန်တရားမျိုးမျိုးပေါ့ဒီကတော့တရားပေါ်တန်တရားဖြစ်တော့တရားပေါ်တန်တရားဖြစ်ရင်ဘုရားပေါ်တန်တရားဖြစ်တော့တရားပေါ်တန်တရားဖြစ်သံဃာပေါ်ရင်တန်တရားလည်းဖြစ်မှာ တရားပေါ်တန်တရားပြင်သီလပေါ်လည်းတန်တရားဖြစ်တာဘဝတွေပေါ်မှာလည်းတန်တရားဖြစ်တာနော်အဲတန်တရားတွေကိုဖြစ်တော့တာအဲဒီအတ္တိပစ္စည်းရဲ့သဘောကိုဉာဏ်နဲ့ဝိပဿနာဉာဏ်ဖြင့်ကြောင်းကျိုးဖြစ်စဉ်တဘာဝတွေတိုင်ပိုင်နိုင်နိုင်ဉာဏ်ဖြင့်မြင်သွားမယ်ဆိုရင်တော့တန်တရားတွေကင်းပြောင်းတန်တရားကင်းပြောင်းသွားရင်တော့ကင်္ခဝေဒနာဝိတ္တုပညာဉာဏ်ရောက်လာတယ် အကြောင်းဘုန်းကြီးတို့ဒီဝိသုရိမဲ့အောက်မှာရေးထားဝိသုရိမဲ့ကပထမဦးဒုတိယဦးရေးတော့ဝိသုရိမဲ့ဒုတိယဦးစာမျက်နှာ240မှာသူကတက္ကဒိဋ္ဌိလည်းကင်းကွာမယ်အာတဘယောက်ျားမိန်းမထင်မှတ်တာအတ္တကောဝိညာဉ်ကောထင်မှတ်တဲ့တက္ကဒိဋ္ဌိပေါ့နော်ဒါလည်းကင်းကွာမယ်ဒါရုပ်တဘာဝနာမ်တဘာဝတွေမြင်သွားရင်တော့တက္ကဒိဋ္ဌိကွာတာပဲရုပ်တဘာဝနာမ်တဘာဝတွေမြင်အောင်မရှုနိုင်သေးဘူးဒါကြောင့်ဘုန်းကြီးတို့တိုက်တွန်းကြတာ ကမ္မဋ္ဌာန်းဆရာများကရုပ်ဆိုရုပ်တဘာဝမြင်အောင်ရှုနာမ်ဆိုနာမ်တဘာဝမြင်အောင်ရှုဒီလိုမြင်ဖို့ဆိုတာတမာရိရမှာမြင်လွယ်တယ်တမာရိမရရင်လည်းမမြင်လွယ်ဘူးကျော့တမာရိမရသေးဘူးဟုတ်လားဝိပဿနာဉာဏ်တန့်ရှုမရှုလို့တော့မရဘူးရှုလို့ရတယ်ဝိပဿနာဓာတ်ရရှုတဲ့ပုဂ္ဂိုလ်ကလည်းဒီအာယုန်တစ်ခုပဲစောစောမြဲမြဲရှုပါရှုစေခြင်းပဲဟောပေါ်သမျှအောင်တွေလိုက်ရှုတဲ့ကတမာရိဖြစ်ဖို့ချိန်ကြာတာပေါ့ဗျာ တမာတွေဒီခေတ်မှာကအာယုန်နဲ့တိတ်များတာသက်ဆောင်နေဒီအောင်နေလိုက်ရင်လိုက်ရင်လိုက်ရင်လိုက်ရင်ရှိတဲ့တမာတွေကကုန်ပြုတ်ကြတာအဲဒါကြောင့်အာယုန်ကူတွေကိုစောစောမြဲမြဲရှုဆက်ဆက် ရှုစီခြင်းရှုသွားရင်တမာတွေရမယ်တမာတွေရသွားမှဝိပဿနာ ကုလို့ရှိရင်ဝိပဿနာပိုင်းရှုဝိပဿနာဆိုတာကဘာလဲဆိုရုပ်တဝါနံတဘာဝတွေရှုရမယ်တမာတွေရှုသွားရသွားပြီးဝင်လေထွက်လေပဲဖြစ်ရင်လည်းဒီ ဝင်လေဆိုတွန်းကန်တဲ့သဘောလေးထွက်လေဆိုတွန်းကန်တဲ့လေးရသဘောတဘာဝလေးပေါ့ထောက်ထားတဲ့သဘောလေးကုသဘုန်းကြီးဒီမှာမမတ်နေတာဆိုရင်လေးရနဲ့ထောက်ပေးလို့လေးအားရောတရားအခဏကလေးညွတ်ကြတော့ကောင်းနေညွတ်တာမျိုးတွေဖြစ်သွား။အော်စိတ်ကနေ ထောက်တင်းလိုက်တဲ့အခါကျဝါယုဒကဒီလိုတွန်းပေးလိုက်။လေဖြတ်သွားရင်တော့ဘယ်ကောင်းကြီးအောင်မတ်လို့ရတော့။အဲ့ဒါပဲဝါယုဒရဲ့သဘော။အဲ့လို ဓာတ်ရဲ့သဘာဝသဘောသဘာဝတွေရုပ်ကြည်ဓာတ်သဘောသဘာဝတွေကပုံမြင်လို့အကြောင်းအဲ့ဒီသဘာဝတွေမြင်အောင်ကြည်ရုပ်ဆိုရုပ်သဘာဝမြင်အောင်ကြည်နာမ်ဆိုနာမ်သဘာဝမြင်အောင်ကြည်နိုင်ရင်ဒီပုံမှာငါသမားယောက်ျားမိန်းမအစွဲတွေတာသမီအစွဲပစ္စည်းစွဲဒါလိုလိုကြွာကြသွားတာမြင်ဒီကအဲ့ဒီပုံမှာ အတ္တကောင်ဝိညာဉ်ကောင်ထင်မှတ်မှုကလည်းလိုလိုကြွာကြသွားတာမြင်သဘာဝမြင်ခုနက ပညာကပျောက်တာပဲသဘောမမြင်တော့ပညာပဲပျောက်လိုက်သဘောမြင်သွားရင်ခုနလောကသမညာလောကသမညာဒိဋ္ဌိပေါ့နော် လောကသမုတ်ထားတဲ့ဒိဋ္ဌိပေါ့ဟောဒါငါပဲသူပဲမိန်းမပဲယောက်ျားပဲသားပဲသမီးပဲဒီပေါ်မှာတကထပ်ပြီးတော့ထင်မှလိုက်တာအတ္တကောင်ဝိညာဉ်ကောင်ပဲဒါမျိုးအတ္တဒိဋ္ဌိယုံ nant တဘာဝတွေမြင်သွားရင်ဒီအတ္တဒိဋ္ဌိ လောကသမင်ညာအတ္တတော့အလိုလိုကွာကြသွားတာယုံနံသဘာဝတွေမြင်ပြီးဆိုဘုန်းကြီးတို့ဗာဆက်တိုက်တွန်းရလဲဒီပေါ်မှာယုံမတန်တရားဖြစ်နေတဲ့ဝိသိကိစ္စလေးကွာတော့ကြောင်းရုပ်သဘာဝမြင်အောင်ရှုရစိတ်ဦးလေးပေါ့ခြင်းစိတ်လေးဒီလိုစရှုရှုရင်ရှုရင်တော့အကြောင်းကြောင့်ကြိုးအကြောင်းကြောင့်ကြိုးဖြစ်လာတယ်ဟောဒါတော့အာယုံပေါ့ဆိုရင်ကြောင့်ဝိညာဉ်စိတ်တွေဖြစ်လာတယ် ဒီဟာလေးတွေရှုမှတ်နိုင်တယ်။နေကအ ਨੇ ဆုံးတော့ပရိစ္ဆသမုပ္ပါဆိုတာကတော့ဇန်သမารိရမှရှုနိုင်ပါဘူး။ဇန်သမารိမရရင်ရှုလို့မရဘူးလား။ရပ်ပါလေ။စသကတုတ်တန်လို့ရှုနိုင်ပြီ။ဘာဖြစ်လို့ကိုယ်မှမျက်စိအားလျာကိုယ်စိတ်ရှိနေတာ။ဒါတော့၆ပါးရှိနေတော့ဝိညာဉ်၆ပါးတွေ့မှတွေ့လိုက်ပေါင်းစုံတိုက်ဆိုင်ပြီးပေါင်းစုံတိုက်ဆိုင်ပြီးတော့ဒီဝိညာဉ်၆ပါးကဖြစ်နေမှာပဲလေ။ အဲ့ဓာတွေကိုမြင်မြင်ကများနဲ့ရအောင်ရှုကြားရင်ကြားကများနဲ့ရအောင်ရှုအနတ်ကောင်းတဲ့နာမည်ဖြစ်မကောင်းတဲ့နာမည်အနတ်ဆိုလဲတိကများနဲ့ရအောင်ရှုစားစရာတို့အနတ်တို့စားစရာတို့အတွေ့အထိတို့ဒါတွေကလည်းရသူ့ဟာနဲ့သူပေါ့စားရင်စတိကများနဲ့ရအောင်ရှုဒါဆိုရတတနာတွေမဖြစ်တော့တချို့ဆိုရင်ဟုတ်လားဘာပြောလဲဆိုရင်အဲ ရွှေတွေငွေတွေကြောက်တံပရမညာတွေမမက်ဘူးစားစင်ဆိုရင်တော့ပို့သဘောကြတော့ရွှေငွေတဲ့တော့စားတော့ကိုပို့သဘောကြတယ်စားစင်မက်ရတ္တတနာအဲ့လောက်တွေပြည့်အချို့စားတော့မက်ရွှေငွေမမက်ဘူးလက်စီပစ္စည်းမမက်ဘူးတဲ့ဘာမဲ့အစားတော့ကြမက်တယ်အမျိုးဒါရတ္တတနာရှုမှတ်မှာနော်မရှုမှတ်ရင်လူရောရဟောမလွယ်ဘူးဘုန်းကြီးတို့ကပ္ပတန်ဆရာတွေလည်း တရားတော်ဟောနေတာမရှုမှပဲနဲ့ဆိုင်ပဲဒီယတတနာပဲတိုင်လိုက်ပါအဲလိုဖြစ်တယ်အများကြီးပဲယတတနာဆိုကောင်းမှမဟုတ်ဘူးနော်သူကသူဒီအရာတော်ခါရင်ခါတဲ့လျောက်ကြိုက်နေတာပဲငိုင်ငံနဲ့လျောက်ချိုးရင်ချိုးလျောက်ဒါလေးကြိုက်နေတာရလို့မရဘူးအဲ့ဒါမျိုးဖြစ်တယ်ပြီးတော့ ဖုဒ္ဓဘာယအတွေ့အထိအသုံးဆောင်နေပေါ့နော်လောကသဘောကအတွေ့အထိသုံးဆောင်နေဒါတွေပေါ့ဒါတွေကြလည်းသဘောကျတာပါပဲဒီအာယုံကလည်းခက်တော့ပေါ့နော်အများတည်တဲ့ဖုဒ္ဓဘာယအတွေ့အထိရောပြီးတော့ပြည်စည်းပြည်စည်းအသုံးဆောင်နေသဘောကျတာတွေကင်တွေသုံးဆောင်နေသဘောကျဒါတွေလည်းမထူးဘူးအတူတူပါပဲဒါတွေသုံးနေတဲ့ခိုက်တာမှာမတ္တရီနဲ့နေဖို့ပါပဲ ကြံတွေးစရာအယုံဒါတွေလည်းပေါ်နေမှာဒါတွေကိုလည်းဘုန်းကြီးတို့ကတတိလေးနဲ့စောင့်ကြည့်ပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်အောင်ကြည့်ရတာအဲ့ဒီလိုဒီပေါ်နေတဲ့ခိုက်တာမှာဖြစ်နေတဲ့ခိုက်တာမှာပစ္စုပန်ခိုက်တာမှာပေါ့အတ္တိပိစီဆိုဒီပစ္စုပန်ခိုက်တာကိုပြောတယ်ဒီပစ္စုပန်ခိုက်တာမှာဖြစ်နေတဲ့ဥပတိပင်ခိုက်တာမှာဖြစ်နေတဲ့အကြောင်းတရားပဲဖြစ်ဖြစ်ကြိုးတရားပဲဖြစ်ဖြစ်အကြောင်းတရားတွေဆိုတာ ဒါရ6ပါဝိရိယ6ပါအာယု6ပါဒါကြောင့်တရားတွေဒါရအာယု6ပါ ပေါင်းဆိုရင်ကြောင့်နောကဝိ6ပါကျိုးတရားတွေဖြစ်တယ်ဒါတွေကိုဝိပဿနာဉာဏ်နဲ့ပိုက်မိုက်နိုင်တာမြင်အောင်ကြည့်နိုင်အောင်ကိုကတော့စာသင်တာပဲရှိတာလေတကယ်ရှုမှတကယ်ကျင့်တာပိုင်ဒါမျိုးတွေမြင်အောင်ရှုမှဖို့မလိုရမလဲကိုမှမိတ်ကောင်းဆွေကောင်းဆရာကောင်းသမားကောင်းလိုတယ်မိတ်ကောင်းဆွေကောင်းဆရာကောင်းသမားကောင်းနဲ့ ရှုမှတ်မယ်ဆိုရင်ဒီအဋ္ဌိပစ္စည်းရဲ့သဘောတဘာဝတွေပစ္စုပန်ခိုက်တာမှာဝိပဿနာဉာဏ်နဲ့ပိုင်ပိုင်နိုင်နိုင်သိသွားမယ်ဆိုရင်ဒိဋ္ဌိလည်းကွာနိုင်တယ်။ကြောင်းကျိုးယုံနာတဘာဝတွေပိုင်ပိုင်နိုင်နိုင်မြင်သွားမယ်ဒိဋ္ဌိ။ကြောင်းကျိုးတဘာဝတွေပိုင်ပိုင်နိုင်နိုင်ဉာဏ်နဲ့မြင်သွားရင်လည်းပါလေဝိသေကိစ္စကွာမှာပဲ။အဲ့ဒါကိုသုလသောတာပန်ဆိုပြီးသောတာပန်ငယ်သားပေါ့ဗျာ။ဒါကတော့ ဒီသုလသောတာပန်ဆိုတာကတော့ပြန်ပြုတ်ကျသွားနိုင်တာကိုသိကြတာတော့မဟာသောတာပန်ရတ္တမညာသောတာပတိမညာဖွညာရမှသိကြတယ်ပေါ့နော်အဲ့ဒီလောက်ဒီဘုရားကြိုးစားထုတ်အောင်မယ်အောက်ဆက်ကြည့်လိုက်ပါအိန္ဒိယဗတ္တယုတ်အနေန္ဒိယဗတ္တယုတ်ဒါလေးလည်းကောင်းတယ်ယုတ်တရားတွေဟာစကုဏ္ဏေသောတေငါနေဇဝိနေကာယနေနေလူပစီဝိတ္တိပေါ့နော် အဲ့ဒီအိန္ဒိယတွေနဲ့ဆက်ဆက်တဲ့ယုတ်ကိုအိန္ဒိယပတ္တယုတ်သောတေနေကာနေစေရစိုက်တဲ့အိန္ဒိယနဲ့မဆက်ဆက်တဲ့ယုတ်ကိုအိန္ဒိယပတ္တယုတ်ဒီလိုယုတ်နှမျိုးရှိတယ်ဘုန်းကြီးတို့ဒီတက်ရှိလို့တတ်မှတ်ထားတဲ့တတ္တဝါတွေမှာじゃဆက်ကုန်နေသောတေနေကာနေစေရတကိုင်းဥပစီဝိတ္တိနော်အိန္ဒိယပစ္စည်းနဲ့လှန့်ကြည့်လိုက်ပေါ့နော်အဲ့ဒါအနေနဲ့ရှိတယ်ဟိုတက်မဲ့တွေကြည့်လိုက်သစ်ပင်တို့ဘာတွေကြောင့်မျက်စိပဲရှိမလဲနားပဲရှိမလဲ စကုဏေသောတေကနေဇေဝနေကာယနေယောဇေဝနေမရှိဘူးနော်အဲ့တော့စကုဏေသောတေနေကနေဇေဝနေကာနေဇေဝနေကာယနေရူပဇေဝနေဒီအိန္ဒိယနဲ့မဆက်ဆက်တဲ့ယုတ်တွေကိုအနိန္ဒိယဘာသာယုတ်ဒီလိုအိန္ဒိယဘာသာယုတ်နိန္ဒိယဘာသာယုတ်အဲ့လိုကိုယ်စိတ်ထဲမှာမြောင်ကြည့်တယ်နော်အဘိအမှာကြတော့ဒီအိန္ဒိယဘာသာယုတ်ကလစီတွေရှိနေဒါကိုသက်ရှိတတ်တော့တော့တမန်တယ် သစ်ပင်နေကြဒီအိန္ဒိယယုတ်စက္ကုဏ္ဏဒီယုတ်တွေမရှိတဲ့အတွက်သူ့ရုပ်ဇီဝတတွေမရှိဘူးပေါ့ဗျာနော်အဲ့ဒီဟာမရှိတဲ့အတွက်တတ်မှန်လို့တတ်မှတ်တယ်ပြီးတော့မှဟိုတခြားပုဂ္ဂိုလ်တွေကြောင့်အသက်ပင်သစ်ပင်လည်းတက်ရှိပဲဟိုလားသူလည်းရှင်သန်ကြီးထွားနေတာပဲခုတ်တိုင်းသူခုတ်လိုက်ပြီးတော့ဘာမှသိတာမလို့အဲ့ဒါဒီမှာပြောချင်တာကအတ္တညတဘုတ် တညတဆိုရုပ်ကျက်တက်တက်ရှိတဲ့ပုံပဲဒါပေမဲ့သူ့ကိုဟုတ်လားဘုံတစ်ခုအနေနဲ့တက်ရှိပုံတစ်ခုအနေနဲ့သတ်မှတ်ထားတယ်သူတညတဘုံမှာရှိတဲ့ရုပ်တရားတက်မှတ်ရုပ်မျိုးမဟုတ်ဘူးခုနသစ်ပင်မှာရှိတဲ့ရုပ်မျိုးမဟုတ်ဘူးသူတို့မှာရုပ်စီဝီတွေနဲ့ကမ္မစာရုပ်တွေရှိနေတယ်နော်မျက်စိရုပ်တွေရှိနေတယ်မျက်စိကြည်ရုပ်တွေရှိနေမယ်နားကြည်ရုပ်တွေရှိနေမယ်နှာခေါင်းကြည်ရုပ်ဒီရုပ်တွေအကုန်လုံးရှိနေတယ် ဒီရုပ်တဲ့သက်ရှင်အောင်ရုပ်စီဥဒီနေရာနေဆက်လက်ပြီးတည်တောင်းလုပ်ပေးနေရုပ်စီဥဒီရာရုပ်စီရုပ်စီဥဒီနဲ့ကမ္မဇာယုတ်တွေရှိနေအဲ့ဒီရုပ်တွေရှိတဲ့အတွက်တို့သက်ရှိလို့တတ်မှာနော်အဲ့တော့သင်္ကြန်တတ္တဝါတွေကကြည့်လိုက်တဲ့အခါကျရင်သူကမတုံမလုံဒီတိုင်းနေနေတာဟုတ်သိနေတဲ့ပုံကိုဖြစ်နေတက်မဲ့လေလားလို့တန်တရားဖြစ်ပေါ်ရှိနေတဲ့အတွက်ဘုရားကအသင်ညာတတ္တတတ္တဆိုတဲ့တတ္တဝါပုံတွေထည့်ဟုတ် တင်ညတပြမာတွေပေါ်မှာလည်း32ပုံနဲ့မှာတက်ရှိတတ္တဝါတွေနဲ့ပါဝင်တယ်ဒီလိုမှတ်ဘာဖြစ်လို့လဲသူတို့မှာဇီဝိတယုံနဲ့ကမ္မဇာယုံတွေရှိနေတဲ့အတွက်တက်ရှိတတ္တဝါတွေမှာနော်ဘယ်လိုရှိတဲ့တတ္တဝါတွေပါဝင်နေတယ်လို့ဒီလိုမှတ်ထားအဲ့တော့ချုပ်ပြောရရင်အိန္ဒိယယုတ်ရှိရင်ခုနစကုံတွေသောတေတွေကနေဇီဝိနေကိုင်းတွေရူပဇီဝိနေတွေပေါ့နော် ရုပ်ရှိဝိတ္တိပေါ့ဒါရှိနေရင်တက်ရှိနော်ဒီမှာအိန္ဒိယရုပ်ရှိနေတက်ရှိအဲ့ဒီစက္ကုဏ္ဍသောတင်ကာနေဇဝိနေကာနေရုပ်ဇဝိနေတွေမရှိဘူးတော့တက်မဲ့ဒီလိုဝေဒမာတတ်မှတ်တာဒါလေးရှင်းလင်းတဲ့သဘောကြောင့်မှတ်တာဒါလေးမှတ်ထားနော်အိန္ဒိယရုပ်အိန္ဒိယရုပ်ရှိနေစက္ကုဏ္ဍသောတင်ကာနေဇဝိနေကာနေရုပ်ဇဝိနေရှိမဲ့ဆိုရင်ဒီဘုတ်ကိုတက်ရှိတယ်ဉာဏ်တတ်တော် အညတပုဂ္ဂိုလ်တွေထောင်းအဲဒီတပ်ပိန်တို့ဟုတ်လားမြေကြီးတို့လိုက်ကြည့်လိုက်ခါကျတော့ဒါမျိုးတွေမရှိဘူးအဲစီနာလည်းကိုအထူးသဖြင့်ဇီဝိတယောမရှိဘူးကာမဇာယောမရှိဘူးရုပ်ထုတွေလောက်ထားတယ်ရုပ်ဇီဝိတပဲရှိမယ်ကာမဇာယောပဲရှိမယ်အဲဒီလိုရုံမရှိတဲ့အတွက်တက်မယ်လို့ဒီလိုဆုံးဖြတ်တယ်ဒါကတော့ဒီဟောနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့နည်းပေါ့နော် အောက်ဆက်ကြည့်မယ် အဒါလေးကတော့ပြောပြီးသားပါမယ်နော်ဒီအတ္တိပစ္စည်းကတတ္တိမာကဘုန်းကြီးတို့ထက္ကရာကဘာပြောလဲဆိုအတ္တိပစ္စည်းရဲ့ဖြစ်ပုံတွေကဥပထမကတတ္တိပေါ့နော်သူကဖြစ်စေပြီးတော့ထောက်ပံ့တော့မဟုတ်သူရဲ့သဘောကပါလေဒီရဲ့ဒီဟာတွေကိုဒီဒဏ်နဲ့ဥပထမကတတ္တိကထောက်ပံ့ပေးတယ်။ကုညီထောက်ပံ့ပေးနေတဲ့သဘောမျိုးပဲ။အဲ့ဒီသဘောမျိုးနော်။ သူကစနကတတ္တိဥပထမကတတ္တိဆိုတာနှစ်မျိုးရှိတာပေါ့နော်ဒီယုတ်တရားတွေကနေနန္တရားနန္တရားနေယုတ်တရားဖြစ်တယ်ယုတ်တရားနေဒီနေရာမှာတော့ဒီအတ္တိပစ္စည်းမှာကကြည်လိုက်ရင်ခုနပါဠိတော်တွေကြည်လိုက်ရင်နန္တရားချင်းချင်းအတ္တိပစ္စည်းတဲ့စတ္တရောခန္ဓာအရူပြီးတော့အញ្ញမညာအတ္တိပစ္စည်းနပစ္စည်းရောဒါတွေကြတော့ပါလေနန္တရားချင်းချင်းစတ္တရောမဟာဗုဒ္ဓအញ្ញမညာတွေဒါတော့ယုတ်တရားချင်းချင်းပေါ့ဒါမျိုးတွေပေါ့ အဲ့တော့အဲ့ဒီအားတွေကတော့နန္တရားချင်းချင်းပေါ့သူကဥမာနာခန္ဓာ၄ပါးပေါ့သူဝင်တဲ့ခန္ဓာသင်္ကြခန္ဓာသင်္ခါရခန္ဓာဝိညာဉ်တဲ့ခန္ဓာဘုန်းကြီးတို့ဟိုပညာဝါဒကြရှင်းတယ်ဧကောခန္ဓာတိဏနာခန္ဓာနာအတ္တိပစ္စေနာပစ္စယောခန္ဓာတစ်ပါးကနေခန္ဓာသုံးပါးကိုအတ္တိပစ္စယတတ္တိပစ္စေပါကဒါကဥပဋ္ဌမကတတ္တိဖြင့်ကျေစုပြုအထောက်ကူပြုတဲ့အနေနဲ့ကျေစုပြုတယ် နော်ဒီပုံမှာဝေနဲ့ခန္ဓာကြောင့်ဉာဏ်နဲ့ခန္ဓာတွေဖြစ်ပေါ်လာတာမဟုတ်ဘူးသူတို့ခန္ဓာတွေတစ်ခုနဲ့တစ်ခုအထောက်ကူပေးတဲ့သဘောနဲ့ကျေစုပြုဝေနဲ့ခန္ဓာဥပမာရှိကဧကောခန္ဓာဝေနဲ့ခန္ဓာယူမယ်ဉာဏ်နဲ့နောက်ကခန္ဓာသုံးပါးသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာယူမယ်ဖြစ်စေတတ်တဲ့ဝေနဲ့ခန္ဓာနေပြီးတော့သင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏဖြစ်စေတတ်တဲ့တတ္တိမရှိဘူးအထောက်ကူပြုတဲ့အနေနဲ့ကျေစုပြုတယ် ဖြစ်စေပြီးတော့ကျေစုပြုတာမဟုတ်ဝိနည်းခန္ဓာနဲ့ဒီသင်္ညခန္ဓာသင်္ခါရခန္ဓာဖြစ်အောင် လုပ်ပြီးဖြစ်လိုက်ဖြစ်အောင်လုပ်တာမဟုတ်ထောက်ကူပြုတဲ့အနေနဲ့ကျေစုပြုတာဒီလိုပြောတယ်ဒီတော့ဒီအဋ္ဌိပစ္စယတတ္တိဟာများသောအားဖြင့်ဒီဆတ္တရောခန္ဓာအရူပိနောဓာရီကြည်ဆတ္တရောမာဟုဓာတ်ကြီး၄ပါးလည်းဒီတိုင်းပဲသူတို့ဓာတ်ကြီး၄ပါးရှေ့ကပထဝီတနောက်ကဓာတ်ကြီး၃ပါးထားပါတော့ပထဝီတကလည်းဉာဏ်နဲ့ဓာတ်တွေ ဖြစ်အောင်လုပ်ပေးလိုက်တာမဟုတ်ဘူးသူတို့နဲ့တူနဲ့တူဟုတ်လားမြဲနေအောင်တိတက်နေအောင်ထောက်ပံ့ပေးတာလည်းပေါ့ပြန်ပြန်လာထောက်ပံ့ပေးတာလည်းသဘောอืมဖြစ်စေတာထောက်လုပ်ပေးတာမဟုတ်ဒီခုနကလူဘက်ခန္ဓာဝေဒနာခန္ဓာတွေဉာဏ်တဲ့ခန္ဓာတွေတည်အောင်ပဲလုပ်ပေးဖြစ်စီအောင်လုပ်မယ်ဆက်လက်တည်တတ်နေပထဝီဓာတ်ကနေဉာဏ်တဲ့ဓာတ်တွေကို တီအောင်ပဲကျေစုပြုပေးတာတီးနေတီးနေစေဖို့ပဲကျေစုပြုတာဖြစ်စေဖို့ကျေစုမပြုဘူးအဲ့ဒီလိုထက္ကရာဖွင့်ပြတော်တာဒီအဋ္ဌိပစ္စယတတ္တိမှာဥပထကမဥပထမကပေါ့နော်တည်စီရတဲ့တတ္တိအထောက်ကိုပေးရတဲ့တတ္တိနဲ့ပဲကျေစုပြုနေတဲ့သဘောမျိုးထက္ကရာပြောသွားတယ်ဒါပေမဲ့ဒီနေရာကြတော့ဒီမှာကြတော့ဖြစ်စေရတဲ့တတ္တိတွေကျေစုပြုတယ် စိတ်တစေတသိကဓမ္မစိတ်တသမုဋ္ဌာနာဒုက္ခနာအတ္တိပစ္စေနာပစ္စယစိတ်စေတသိက်တွေကြောင့်မို့စိတ်စားရုပ်တွေဖြစ်ပေါ်လာဒါကတော့ပညာဝရကြည့်မှပို့ရှင်းတာပေါ့နော်စိတ်ကကုသိုလ်စိတ်ရှိပါအကုသိုလ်စိတ်ရှိတယ်ဥရပြာကတာစိတ်တွေရှိတယ်ကုသိုလ်စိတ်ကြောင့်ကုသိုလ်စိတ်စားရုပ်တွေထုတ်လုပ်ပေးလိုက်တာကုသိုလ်စိတ်ကြောင့်ကုသိုလ်စိတ်တွေဖြစ်လာတယ်ကုသိုလ်စိတ်စိတ်စားရုပ်တွေဖြစ်တာအခုဘုန်းကြီးစာသင်ပေးနေတယ် စသမိတဲ့ဒီအတန်เนี่ยကုသိုလ်စေတစာရုပ်တွေပဲဒါကဒီစိတ်ကြောင့်ဒီဒီအတန်เนี่ยထွက်လာစိတ်ဖြစ်ဒီစေတစာတတ္တရုပ်တွေမထွက်ဘူးစိတ်ကြောင့်မို့စိတ်က ဖြစ်စေဟုတ်လားငါဒီနေ့ဒါပြောလိုက်မယ်ဒီလိုပြောလိုက်တော့ဒီတန်ထွက်လာဒါကြောင့်မို့ဒီနေရာကြတော့ဥပထမကတတ္တိမဟုတ်ဘူးစန္ဒကတတ္တိနော် စိတ်စေတသိက်တရားတွေကနေစေတစားရုပ်တွေကိုထုတ်လုပ်တယ်ကုသိုလ်စိတ်ကြောင့်ကုသိုလ်စေတစားရုပ်တွေထုတ်လုပ်မယ်အကုသိုလ်စိတ်နဲ့ဟောတာပြာလို့ဟာနဲ့ဟာထူဟာဒါကြတော့အကုသိုလ်စေတစားရုပ်တွေထွက်လာဝိဘကရိယာစိတ်တွေကြောင့်မလို့စေတစားရုပ်တွေဖြစ်တာအဲကြောင့်မို့ဒီစိတ်စေတသိက်တရားတွေကစေတစားရုပ်ကိုနော်ဖြစ်စေတာဇဏကတ္တိဖြင့်ဖြစ်စေတာဥပထာမကတ္တိဖြင့်ဟုတ်လား တီးစေတာမဟုတ်ဘူးအထောက်ကူပေးတာမဟုတ်ဘူးနော်ဖြစ်စေတာထုတ်လုပ်ပေးလိုက်တာစိတ်တစိတ်တွေကစိတ်စိတ်တွေကထုတ်လုပ်ပေးလို့ဒီစိတ်စားရုပ်တွေဖြစ်လာဒါကိုပြောချင်ပြီးတော့စိတ်ကနှမျိုးပေါ့နော်ရုပ်ကိုမထုတ်လို့မဖြစ်စေတာစိတ်ကတစ်မျိုးရုပ်ကိုထုတ်လို့ဖြစ်စေတာစိတ်ကတစ်မျိုးအဲ့ဒီလိုနှမျိုးခွဲထားဒါကြတော့ဘုန်းကြီးတို့သိညိုပြန်ကြည့်ရမယ်နော် အင်ညုံမှာပြန်ကြည့်လိုက်ရင်အဲဘုန်းကြီးတို့ရုပ်ပိုင်းမှာငါဒါတွေကြောင့်မို့ပြီးဓမာတွေပါပြီးပင်ထားရင်တော့အခုလိုပေါ့လေနည်းနည်းနဲ့တရားတွေပြောတဲ့အခါကျဒီပြီးဓမာဒီသိညိုပဲပြန်ပြန်ယူပြီးပြောရတာအဲ့ဒါမှနားလေလို့ရောဘုန်းကြီးတို့ပူတော်လေးတွေကြတော့သူတို့ကတွေကြတော့ဒီသိညိုကိုဆောင်းထားတာအရာဆောင်းထားတယ်ပါဠိတော်နည်းနဲ့ဆောင်းထားတဲ့အခါကျအဲ့သိညိုကလည်းကြည့်လိုက်ကွာ ဒါဘာကြောင့်ဒီလိုပြောတယ်ဒီလိုပြန်ပြောရတာဘုန်းကြီးဘုန်းကြီးတို့ယောဂီတွေကြာဒီသိဉ္ဇောပါဠိကလည်းစောင့်မထားတော့အကြောင်းဘေးဓမ္မမကြမကြလေးလာတော့အဲ့ဒီမှာယုတ်ကိုဖြစ်စေတဲ့စိတ်ယုတ်ကိုမဖြစ်စေတဲ့စိတ်နော်ယုတ်ကိုထုတ်လုပ်တယ်မဖြစ်စေတဲ့အတူတူပေါ့ယုတ်ကိုမဖြစ်စေတဲ့စိတ်တွေမထုတ်လုပ်တဲ့စိတ်ကလည်းဒွေပစ္စဝိညာဉ်တရားအရူပဝတ္တကိုရှားနာတို့သုတိစိတ်ပေါ့ဒွေပစ္စဝိညာဉ်တရားပါပဲလဲဆိုဖိစ္ဆာ ဇာနေတို့မက်ခင်တို့ဟိတ်တို့မရှင်တဲ့အတွက်ဒွေးဆောင်ရင်30ဟာဇာနေလည်းမဖြစ်နိုင်မက်ခင်လည်းမဖြစ်နိုင်ဟိတ်တွေလည်းမဖြစ်နိုင်အဲ့ဒီလိုနေနဲ့အတူတကွမဖြစ်တဲ့အတွက်မရှင်တဲ့အတွက်စိတ်အင်္ဂါအာနေတဲ့အတွက်ဒွေးဆောင်ရင်30ရုပ်ကိုမဖြစ်စေနိုင်ဘူးအာရိဝဝက်၄ခုအာရိဝဝက်၄ခုကလည်းနန္တရားကြီးရှိတဲ့အာရိပဘုံနံပုံမှာဖြစ်နိုင်တယ်ဘုရားကျန်တဲ့ပုံဖြစ်မှာမဖြစ်ဘူး အကြောင်းကိုသူကလည်းအရူပဘုံမှာဖြစ်တဲ့အတွက်ရုပ်တရားကိုမဖြစ်စေနိုင်ဘူးနောက်ဒီမှာယဟန္တာတို့ရဲ့သူသုတိစိတ်ယဟန္တာများရဲ့သုတိစိတ်ကပရိနိဗ္ဗာန်ဆံသွားပြီဘယ်နောက်တာရုပ်ဖြစ်တော့ပရိနိဗ္ဗာန်မဆံသိရင်တော့နာဂံဆိုဘဝတကူပြန်ဖြစ်အောင်ပါဖြစ်သွားရဲ့ဒီပုံဘဝမှာရုပ်ရှိတဲ့ပုံနေရှိတော့အရူပဘုံဖြစ်ရင်တော့ရုပ်ရှိမရှိတဲ့ဘုံသွားဖြစ်တော့ ဉာဏ်နဲ့ဘုံဘုံတွေကရုပ်ရှိတဲ့ပုံမှာဖြစ်လာမယ်အဲ့ဒီလိုရုပ်ကိုမဖြစ်စေနိုင်ဘူးဒါပေမဲ့လို့ဒီသုတိစိတ်တို့ပရိသန်နေစိတ်တို့ဘဝင်စိတ်တို့ဆိုတာအတူတူပဲအဲ့ဒီရဟန္တာတွေသုတိစိတ်ကပရိသန်နေကိစ္စခိုက်တံရဟန္တာသုတိကိစ္စတက်ခိုက်တာယောဂမဖြစ်စေတာကိုဉာဏ်ပွင့်ကိစ္စတက်နေတဲ့အချိန်ကာလ ပုရုဇဉ်သောတာပန်တရားကနာဂံဒီပုဂ္ဂိုလ်ရဲ့သုတိကိစ္စတက်ခိုက်မှာတော့ရုပ်တွေကိုဖြစ်စေနိုင်တဲ့အတွက်ယန္တာသုတိစိတ်ကျင်ပေမဲ့လို့သူကရော့မသွားဘူးအဲ့တော့ရုပ်ကိုဖြစ်စေတတ်တဲ့ရုပ်ကိုထုတ်လုပ်တတ်တဲ့စိတ်တွေကတော့အဲ့ဒီစိတ်တွေကလွင်ကြံတဲ့စိတ်တွေပေါ့ဗျာဒီလိုနှမျိုးမှတ်တော့အဲဟိုရုပ်ကိုထုတ်လုပ်တဲ့စိတ်တို့သည်စိတ်ကိုဖြစ်တာစိတ်ဖြစ်တာနဲ့တပြိုင်နက်စိတ်ရဥပါကရမစိတ်လည်းဖြစ်တယ်ရုပ်လည်းဖြစ်တယ်ထို့ကြောင့် အဋ္ဌိပစ္စယတတ္တိကိုအဋ္ဌိပစ္စည်းကိုဥပဒံဓမ္မကတတ္တိကိုထကရာကြမ်းများနဲ့ဖွင့်ပြခြင်းရေပုံရစကားမုတ်ချအသေးမမှတ်ရဘူးလို့ပြောတာနော်ဒီဒီဟာတွေအပေါ်ရနေကြည့်ရင်တော့ဉာဏ်ရတွေကြည့်ရင်ဟုတ်ပါတယ်ဆန္ဒဥပဓမ္မကတတ္တိဒီကပါလေအထောက်ကူပြုတာပဲဟမ်နန္တရားချင်းချင်းတည်စေဖို့ထောက်ကူပေးတာယုတ်တရားချင်းချင်း တည်စေဖို့ထောက်ကူပြုတာပဲသတ္တရောမာဟုတသတ္တရောခန္ဓာအရူပိနောအညံ့ညာအတိပစ္စည်းနောဒါကြည့်ဟုတ်တဲ့ဥပဓမ္မကတတိသတ္တရောမာဟုတအညံ့မညာအတိပြန်ဒါတွေကြည့်ရင်တော့ဟုတ်တယ်ဥပဓမ္မကတတိပဲသူကမဖြစ်စေနိုင်ဘူးလေကျန်တဲ့နံတရားတွေကျန်တဲ့ယုတ်တရားတွေတည်စေဖို့ထောက်ကူပေးရုံပဲဒါပေမဲ့အခုစိတ်ဓာတ်စေတသိက်ကတည်းကစိတ်ဓာတ်သမုဋ္ဌာနာရူပနာဒီပါဠိလေးကြတော့ကြည်လိုက်တဲ့ကဲ ကုသိုလ်စိတ်ကြောင့်ကုသိုလ်စေစားရုပ်ဖြစ်ဖြစ်စေတယ်အကုသိုလ်စိတ်ကြောင့်အကုသိုလ်စေစားရုပ်ဖြစ်စေတယ်အဲဒါလေးကြည်လိုက်တဲ့ကဒါကြတော့ဖြစ်စေဖြစ်စေတဲ့အတွက်ခုနကဥပထမကတမိအထောက်ကူပြုတယ်တည်စေတယ်ဆိုတဲ့စကားဟာရေပုံရမှတ်ပါတချို့နေရာတွေမှာဟုတ်လားစဏကတတ္တိဖြစ်စေတတ်တဲ့တတ္တိဒီဥပဒမကတတ္တိတွေမဟုတ်ဘူးစဏကတတ္တိလည်းဖြစ် ရှိသေးတယ်ဖြစ်သေးတယ်ဆိုတာပြောလိုက်တော့ဒါလေးတွေဒီလိုဒါတွေကတော့ပဋ္ဌာန်းကျမ်းတွေသိချစင်တကြသင်ရတော့နားလေတာဝင်ဘုလိုဆိုပဲနားလေတယ်မှာဟိုဒါကဒီလိုပြောတာပဲဆိုဒီလောက်ပဲမှတ်လိုက်ပြီးပါတော့အခုလိုစင်တကြသင်ရတဲ့အတွက်ကိုမှပုံပြီးသိနာတယ်ပေါ့နော်ဒီနေ့ဒီလောက်နဲ့သင်ရမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။သာဓုသာဓုသာဓုသာဓု